ဒီနေ့သာသနာတော်နှစ်2564ခုကောဇာတခေ1382ခုပြာသူလာပြီနေ့2022ခုတလပိုင်း29ရက်ဗုဒ္ဓဟူးနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမွန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာ ဓမ္မဒါနလှူရှင်များနဲ့တကွာလိုင်းမော်ကနေတရားဒေသနာများနာယူနေကြတဲ့တရားဓမ္မပေါင်းတော်ဟောင်းတို့အတွက်စနေတနင်္ဂနွေဥပုံနေ့ည7နာရီဘုံတို့ဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားခြင်းတရားဒေသနာများနာယူကြခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုကိုကြိုးစားအထောက်ကြတဲ့အခါကာလမှာ ဒီနေ့ညဓမ္မဒါနအလှူရှင်များဖြစ်ကြတဲ့ရန်ကုန်မြို့မှာနေထိုင်ကြတဲ့ဒေါက်တာမြတ်ထွန်းဒေါက်ခင်သိန်းဝင်းဒါကိုထွန်းလင်းနိုင် ကိုတန်းစင်ထွန်းမတ်တင်စာဇော်ဦးတမီမတ်ဤပွင့်ဖူးလိုကိုလေးမြေချူးမြတ်တန်းစင်ဆုလက်တန်းစင်မိသားစုတို့ကဒကမာကြီးဒေါက်ခင်သိန်းဝင်းရဲ့ပြာဇော်လာပြည့်နေ့မွေးနေ့တရားအလို့တဲ့ နှစ်ဖက်မိဘများအမှုထား၍ကိုဝင်းမြင့်သိမဝင်းဤခိုင်တာမောင်စွဲပိုင်ဝင်းမိသားစုဒလရန်ကုန်မြို့ဆယ်နှစ်မြောက်မင်္ဂလာနှစ်ပတ်လည်ဓမ္မဒါနအလှူတဲ့နောက်ပြီးတော့ဝလုံသူမိခင်ကြီးဒေါ်ညိုတန်း14နှစ်ပြည့်ရာရည်စူး၍ဖခင်ကြီးဦးရမောင်ဟာမှုထားပြီးတော့ဥအောင်ကျော်စောဒေါ်အုံမာရင်သမီးဇွန်သက်မှုဇံဖြူစင်မြတ်နိုး သားမောင်ကောင်းခန့်ကျော်သောမိသားစုတဲ့ကျေးဇူးရှင်မိဘများဖြစ်ကြတဲ့ဦးတန်းနိုင်ဒေါ်မြင့်မြင့်ဆိုအားရည်စူး၍သားဦးငိမ့်ချန်းသမီးဒေါက်တာလွှမ်းမိုးကျော်ဒေါက်တာမိုးသူနိုင်မိသားစုမန္တလေးမြို့နောက်ပြီးတော့ဒေါက်တာဝင်းထွတ်ဒေါ်တင်တင်မြမိသားစုစမ်းချောင်းရန်ကုန်မြို့ နောက်ပြီးတော့ဘုန်းတို့စကိုင်းမြို့ရွှေမွန်ရမှာနေထိုင်တဲ့မိခင်ကြီးဒေါ်တင်စိန်89နှစ်ပြည့်မွေးနေ့အလို့တဲ့ဒီဓမ္မဒါနကုသိုလ်ရှင်တွေရဲ့နာမည်လေးတွေကိုဘုန်းဘုန်းတို့အနုမောဒနာဖြစ်စေဖို့ဖတ်ကြားပြပါတယ်เนาะဒီတော့ဒီကနေ့ညတရားနာပိသက်ပေါင်းသူတော်ကောင်းတို့နာယူကြည်ညိုကြရမယ်တရားဒေသနာကမင်္ဂလာတရားတော်အပိုင်း7ရောက်သွားပြီเนาะ အာရတိဝိရတိပါပါမိဇပါနာစတန်ယမော အပမဒောစဓမ္မေသူဧတမင်္ဂလမုဒ္ဓမံတဲ့ပါပါမကောင်းမှုမှယာအာရတိအကျဉ်စိတ်ဖြင့်ရှောင်ကျင်ခြင်းသည်၎င်းယာဝိရတိစအကျဉ်ကိုနှုတ်တို့ဖြင့်ရှောင်ကျင်ခြင်းသည်၎င်းမိစ္ဆပါဏတေရက်တောက်သုံးခြင်းမှာယောတန်ယမောစအကျဉ်ဆောင်စည်းခြင်းသည်၎င်းဓမ္မေတုကုသိုလ်တရားတို့၌ယော အပမဒောစာ အကျင်မမေ့မလျော့ခြင်းသည်၎င်းအဋ္ဌိရှိ၏အေတံဤသုံးပါးသည်ကဥတ္တမံကောင်းမြတ်လှစွာသောမင်္ဂလာမင်္ဂလာတရားပေတည်းတဲ့မင်္ဂလာတရား၃ပါးသို့မဟုတ်၄ပါးဒီလိုမှတ်ရနော်ဒါကိုဆရာကြီးတကုံအထွန်းမြတ်ကဘလို့ရေးတော့မကောင်းမှုတွေဟူသမျှကိုမတွေ့ခင်ကရှောင်ကျင်လေတွေ့ကြုံလာလင် မလွန်ကျူးနဲ့အထူးသဖြင့်စောင့်စည်းနေ အရက်သေးတာမတောက်စားနဲ့မှောက်မားတတ်တဲ့အရာပဲလောက်ကင်ပြောကြတတိထားတရားမမေ့စေအဲ့ဒါမှဗုဒ္ဓဝါဒကဗမင်္ဂလာတွေတဲ့ဆရာကြီးရေးတဲ့အတိပ္ပယ်လေးကလည်းအလွန်ကောင်းပါတယ်နော်အဲ့တော့ဘုန်းဘုန်းတို့မင်္ဂလာတရားနဲ့ပတ်သက်ပြီးတော့ပြောလာလိုက်တာအပိုင်းဆက်ခွန်တောင်ရောက်သွားပြီနော်တော့ဒီမင်္ဂလာတရားဆိုတာကအစဉ်ပြေရလားလွှင့်တာ ပါပါတယ်အဲ့တော့ဘုန်းဘုန်းတို့ဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ဩငငယ်လေးတွေကစပြီးတော့ပြည့်စုံရမယ်မင်္ဂလာတရားတွေကိုတော့မြတ်စွာဘုရားအစီအစဉ်တိုင်းလေးဟောကြားထားတယ်ဆိုတာလေးကိုအလုံးဘုန်းဘုန်းတို့ကာထာတစ်ပုဒ်ကူးပြောင်းသွားတိုင်းမှာဘုန်းဘုန်းအသေးစိတ်ကလေးပြောခဲ့တယ်ပေါ့နော် စဆာရင်မြတ်စွာဘုရားကမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ဘလို့ဟောတာတော့မင်္ဂလာဆိုတာ ကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းတရားလို့နားယူဝအောင်ကြားခဲ့ကြပြီเนาะအဲ့တော့ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ပြည့်စုံခြင်းနဲ့ဆိုလို့ရှိရင်ဘယ်ကနေစတင်ပြီးတော့ကြီးပွားခြင်းချမ်းသာခြင်းရဲ့ပြည့်စုံခြင်းရဲ့အကြောင်းတရားကိုဘုံဘုံတို့ဖြည့်ဆည်းကြရမှာတော့ အတေဝနာစဘာလနာပဏိတာနိသတေဝနာပူဇာစပူဇာနေယနာဧတံမင်္ဂလမုဒ္ဓမံဒီကစဟောနော်လူမိုက်ကိုမပေါင်းရဘူးပညာရှိ သူတော်ကောင်းကိုပေါင်းရမယ်လောကမှာဘယ်ရာဟာတန်ဖိုးရှိတယ်ဘယ်ရာဟာတန်ဖိုးမရှိဘူးလို့လေးလေးနက်နက်ထဲထဲဝင်ဝင်နားလည်ပြီးတော့တန်ဖိုးရှိတဲ့အရာတွေရဲ့ပုံမှာမျက်နှိုးမှုပူဇော်မှုအယိုအသေးပြုမှုဒါတွေကိုဘုံဘုံတို့ပြုနိုင်ရမယ်အခြေခံမင်္ဂလာတရား၃ပါး အဲ့ဒီကနေမင်္ဂလာမောင်မယ်လေးတဖြည်းဖြည်းနဲ့ကြီးလာတော့ဘာလို့မတော့နော်ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ပြည့်စုံခြင်းနဲ့ဆိုရင် ကြီးပွားနိုင်တဲ့ချမ်းသာနိုင်တဲ့အယက်ဒေတာမှာနေမိဖို့လိုတယ်။ဒါကြောင့်မြတ်စွာဘုရားကပฏิရူပဒေတာဝါသောစပုပ္ပေစကတပုံညတာ အတ္တတမပဏိတိစဧတံမင်္ဂလမုဒ္ဓမံဒုတိယခါတာဆက်ပြီးတော့မြတ်စွာဘုရားဟောတယ်။နော်ပฏิရူပဒေတာဝါသ ကြီးပွားနိုင်တဲ့ချမ်းသာနိုင်တဲ့အရတ္တေတာမှာနေနိုင်ရမယ်။ပုပ္ပေစကတပုံညတာရှိကပြုခဲ့တဲ့ကောင်းမှုနဲ့လည်းပြည့်စုံရမယ်။ရှိကပြုခဲ့တဲ့ကောင်းမှုအားနည်းတယ်ဆိုရင်လည်းပဲဒီဘဝမှာကြီးပွားဖို့ချမ်းသာဖို့တိတ်ပြီးတော့မလုံလောက်ဘူးပေါ့နော်။ဒါကြောင့်ပုပ္ပေစကတပုံညတာကိုမင်္ဂလာတရားတစ်ပါးအနေနဲ့မြတ်စွာဘုရားဟောပြီးတော့အရေးကြီးတာပါတော့အတ္တတမပဏိတိစ မိမိကိုယ်ကိုကောင်းအောင်ထားတာပို့ပြီးတော့ရှင်းအောင်ပြောရင် ကိုယ့်ရဲ့စိတ်ကလေးကိုကောင်းအောင်ထားတာစိတ်ကိုကောင်းအောင်ထားတဲ့မင်္ဂလာမင်္ဂလာတရားတွေထဲမှာအရေးပါဆုံးမင်္ဂလာလို့ဆိုခြင်းပါတယ်ဟုတ်လားအဲ့ဒီအခြေခံတွေပြည့်စုံပြီဆိုတော့မှနော်ဒီမင်္ဂလာမောင်မေကဘာလုပ်မလို့ပညာသင်ရမေးဒါကြောင့်မြတ်စွာဘုရားကဘာဟုတ်သိစင်စာသိပ္ပင်စာဝိနယောစာသူသိခိတော သူဘာတိတာစယာဝါစာဧတံမင်္ဂလမုဒ္ဓမံအသိပညာအတတ်ပညာတွေကိုသင်ယူရမယ်လေလာလိုက်စားရမယ်အဲ့ဒီလိုပညာတတ်ပြီဆိုတော့ပြည့်စုံလားမပြည့်စုံသေးဘူးဝိနယောစာသူသိခိတောလူကျင့်ဝလူစည်းကံလူယဉ်ကျေးမှုကိုနားလည်ရမယ်လေ့လာရမယ်ပြီးရင်လည်းဒီစည်းကမ်းတွေကိုလိုက်နာရမယ်ကျင့်သုံးရမယ်ဒါမှကြီးပွားနိုင်မယ်ချမ်းသာနိုင်မယ်ဟုတ်လားပါဟုတ်သစဉ်စာသိပ္ပင်စာဝိနယောစာ သူသိခိတောပြီးတော့ပါတယ်တော့သူဘာတိတာစရာဝါစာဟောသူလည်းအလွန်ရေးပါတဲ့မင်္ဂလာလို့ဆိုရမယ်နော်မှန်ကန်တဲ့အကျိုးရှိတဲ့နော်ချိုတာတဲ့ကောင်းမွန်တဲ့စကားတွေကိုပြောတတ်ရမယ်ဆိုတတ်ရမယ်နားထောင်ခွင့်ရှိရမယ်ဒါမှမင်္ဂလာနဲ့ပြည့်စုံကြီးပွားနိုင်မယ်ချမ်းသာနိုင်ပါနော်အဲ့ဒါလိုနဲ့မြတ်စွာဘုရားမင်္ဂလာမောင်မဲတဖြည်းဖြည်းကြီးလာပြီဆိုတော့ဘာလုပ်မလို့ဘလို့မင်္ဂလာတွေလိုအပ်လာပြီတော့ မာတာပိတုဥပဋ္ဌာဏံပုဒ္ဒဒါရတသင်္ကဟောအနာကုလာစကမ္မန္တာဧတမင်္ဂလမုဒ္ဓမံဟုတ်လားမိဘတွေရဲ့ပုံမှာပြုစုလုပ်ကြွေးရမယ်သာသမီတို့ရဲ့ဝတ္တရားကြည်ပြုံးရမယ်တခါကိုကအိမ်တော်ရသားကြလာပြီဆိုတော့သာသမီတို့ရဲ့ပုံမှာပြုရမယ်ဝတ္တရားဇနီးမယားရဲ့ပုံမှာပြုရမယ်ဝတ္တရားဒါတွေကိုကြည်ပြုံးစွာထမ်းဆောင်နိုင်ရမယ်ဒါမှမင်္ဂလာနဲ့ပြည့်စုံကြည်ပွားနိုင်မယ်ချမ်းသာနိုင်မယ်ဟုတ်လား မာတာပိတုဥပဒါနပုဒ္ဒဒါရတသင်္ကဟောပြီးတော့ပါတော့အနာကုလာဇကမ္မန္တာဒါလေးလည်းကြိုက်နော်အဲ့ဒါတော့မရှုပ်အောင်ဘဝမှာ နေတဲ့ရမယ်ကိုယ့်ရဲ့လောက်ရက်တွေကိုယ့်ရဲ့အပြောတွေကိုယ့်ရဲ့အတွေးတွေကအနာဂတ်မှာအရှုပ်အထွေးတွေခြံရစ်မဲ့အတွေးတွေအပြောတွေအလုပ်တွေမဖြစ်ဖို့အရေးကြီးတယ်အရှုပ်အရှင်းကင်းအောင် နေတဲ့ရမယ်ပေါ့အနာကုလာစကမ္မတာနော်မရှုပ်ခြင်းဟာမင်္ဂလာတဲ့ဘလောက်ကောင်းတော့ ရှုအောင်လုပ်နေကြပြီးတော့ပြန်ပြန်ရှင်းနေရတာဒါနဲ့ကိုပဲရှေ့မရောက်တော့ဟုတ်လားကိုဘွားကိုရှုအောင်ရှောက်လုပ်တယ်ရှုပ်ပြီးဆိုတော့ပြီးတော့လည်းမရှင်းပဲနေလို့ကလည်းမရရှုပ်ရင်ရှင်းရင်ရှင်းရှုပ်ရင်နဲ့သွားနေကြတာနော်ဒါကြောင့်မြတ်စွာဘုရားကနာကုလာစကမ္မန္တာမရှုပ်အောင်ဘွားမှာနေရမေးတဲ့ပြီးတော့ဘာလာတော့ဒါနင်္စဓမ္မစရိယာစညာတကနင်္စသင်္ဃဟောအနာဝိဇ္ဇာနိကမ္မနိဧတမင်္ဂလာမုဒ္ဓမာနှမျောဝင်တူမှုမစ္စရိယအညီအကျေးကိုရှင်းကြောပြီးတော့ ပေးနိုင်ကမ်းနိုင်လှူနိုင်တန်းနိုင်ဝေနိုင်မျှနိုင်တဲ့စိတ်နဲ့လည်းပြည့်စုံရမယ်ပြီးတော့ဗါတော့ဓမ္မစရိယာတရားကိုကျင့်ရမယ်ပြန်ပြီးတော့ဘုံမှာတရားစစ်မယ်နော်တရားကျင့်တယ်ဆိုတာဘာပြောတာတော့အေးမတရားတာကိုမကျင့်တာမတရားတာကိုနော်ရှောင်ကျင်တာဆန့်ကျင်ဘက်ကလေးနော်အဲ့ဒါဘုံဘုံတို့အကျေတုံးပြောခဲ့တယ်ဟုတ်လားဓမ္မစရိယာတရားကျင့်တယ်ဆိုတာမတရားတာကိုမကျင့်တာဒုစရိုက်တရားတွေကိုမကျင့်တာဒါပြောနော် ညာတကန်တင်စသင်္ကဟောတဲ့အကြောင်းတွေတိုက်ဆိုင်လို့ညီရဲ့ကိုရဲ့မောင်ရဲ့နှမရဲ့ရွှေရဲ့မျိုးရဲ့ဖြစ်လာပြီဆိုလို့ရှိရင်လည်းပဲတခြားသောပုံကိုယ်တွေရဲ့အပေါ်မှာပြုမှုပြောဆိုဆက်ဆံတာတဲ့ပူမိုတဲ့တာလွန်တဲ့ကောင်းမွန်တဲ့ဆက်ဆံရေးလည်းရှိရမယ်ပြုစုမှုလှုပ်ကြွေးမှု ထောက်ပံ့မှုဒါတွေလည်းရှိရမယ်ရွှေမျိုးဆိုတာသူများနဲ့မတူဘူးဆိုတာကိုနားလည်ရမယ်နော်ဒါကြောင့်ညာတကနိစ္စသင်္ကဟောလို့ဝိသေသနာလေးပြုပြီးတော့မြတ်စွာဘုရားဟောတာသို့တော့ညာတိရွှေမျိုးအရာနော်ကိုယ့်ရဲ့လူမျိုး ကိုနိုင်ငံကိုလူမျိုး နောက်ဆုံးနောက်ကိုကဘာကိုလူမျိုးတွေဒီထိသွားနိုင်မယ်ဆိုရင်တော့ဒါအလွန်မှကိုပဲမြင့်မြတ်တဲ့သဘောကိုတည့်ရောက်အောင်ပဲပေါ့နော်ညတကာနေစတင်ခေါ်ပြီးတော့ဘာတော့အနာဝိဇာနိကာမနိတဲ့နော်အပြစ်ကင်းတဲ့အပြုအမူအပြောဆိုအတွေးအကြံတွေရှိရမယ်အဲ့ဒါကအဓိကဘာကိုပြောတာတော့ပြီးခဲ့တဲ့နော်တနင်္ဂနွေနေ့ကဟောခဲ့တာနော်အနာဝိဇာနိကာမနိဆိုလူအကျိုးပြုလုပ်ငန်းတွေကိုလုပ်ကင်ဆောင်ရွက်ရမယ် နော်တစ်ပင်ဆိုင်မယ်လမ်းခင်းမယ်တရားဆောင်မယ်စေယုံနေဆောင်မယ်အဲ့လိုမျိုးပေါ့တတ်နိုင်ရင်တတ်နိုင်သလိုပေါ့ပြီးရင်ဘာတော့ဝေယဝိစာလုပ်မယ်ဥပုံဆောင်မယ်အပြစ်ကင်းတဲ့အလုပ်တွေလူလောကကောင်းကျိုးကိုယ့်ရဲ့ကောင်းကျိုးဖြစ်ထွန်းစေနိုင်တဲ့အလုပ်တွေကိုစွမ်းအားရှိသမျှလုံးမကြီးပွားမယ်ချမ်းသာမယ်မင်္ဂလာဒီထိရောက်သွားပြီเนาะအဲ့ဒါဒီကနေ့ပဲရောက်သွားပြီတော့အာရတိဝိရတိပါပါမစ္ဆပါဏာသတယမော အပမဒောစဓမ္မေတုဧတမင်္ဂလာမုတ်တမဟုတ်လား အာရတိဝိရတိပါပါဆိုတာကိုနော်ဆရာကြီးကဘလို့ရေးတော့မကောင်းမှုတွေဟူသည်မျှကို မတွေ့ခင်ကရှောင်ကျင်လေတွေ့ကြုံလာလင်မလွန်ကျူးနဲ့အထူးသဖြင့်ဆောင်စည်းနေမကောင်းတာကိုမတွေ့ခင်ကစရှောင်တာတဲ့နောက်ထိတ်တိုက်တိုးအောင်မလုံနဲ့ပေါ့နော်ဒေါသဖြစ်စရာတွေကြုံအောင်မလုံနဲ့ဟုတ်လားဖြစ်စရာတွေကြုံလာပြီဆိုမှဒေါသတွေဖြစ်ရတော့မကောင်းဘူးဟုတ်လားကင်ဖြစ်စရာတွေလုတ်ခဲလို့ကင်ဖြစ်ပြီဆိုရင်လည်းပဲ ပိုးပြီးတော့မကြည့်အောင်အဲ့ဒီကြတော့ထိန်းရတော့မယ်ဟုတ်လားဒါကြောင့်မကောင်းမှုတွေဟူသည်မြကိုမတွေ့ခင်ကရှောင်ကျင်လေတခါလေရှောင်နေတဲ့ကြားထဲကပဲတွေ့လာမယ်တွေ့လာရင်လည်းဘာလို့တုံးတွေ့ကြုံလာရင်မလွန်ကျူးနဲ့အထူးသဖြင့်စောင့်စည်းနေအဲ့ဒီကြတော့အားဆိုင်ပြီးတော့ကိုရှောင်နိုင်ရမယ်သူပြောတာတွေလည်းလွန်ကောင်းပါနော်ပြီးတော့ရက်သေးတာမတော့စားနဲ့မှောင်မတတ်တဲ့အရာပဲလောက်ကင်ပြောကြတတိထားတရားမမေ့စီအဲ့ဒါလည်းကောင်းတာပဲနော် အဲအပမဒောဇဓမ္မေသူ့ကို သူ့ဘာသာပြန်တာလေးနော်လောက်ကင်ပြောကြားတတိထားတရားမမေ့စီဘာလှုပ်လှုပ်ဆိုတာထဲမှာဘာပြောပြောဘာတွေးတွေးဆိုတာပါပါတယ်နော်လောက်ကင်ဆိုတာတွေကအကုန်ပါသွားပြီလောက်ကင်ပြောကြားဘာရှိရမှာတော့တတိထားတဲ့တရားကိုမမေ့နဲ့နော်အဲ့တော့ဒီကနေ့ဘုံဘုံတို့ကဒီမင်္ဂလာတရား၃ပါးသို့မဟုတ်၄ပါး၃ပါးသို့မဟုတ်၄ပါးလို့ပြောရတာကအာရတီနဲ့ဝိရတီကိုနှစ်ပါးခွဲလိုက်ရင်ဒီဂါထာမင်္ဂလာ၄ပါးဖြစ်မယ် အာရတိနဲ့ဝိရတိကိုတဘာတဲ့ပေါင်းပြောရင်မင်္ဂလာကသုံးပါးဖြစ်မယ်။တော့မင်္ဂလာတရား38ပါးဘုံဘုံတို့ကွဋ္တိဝင်ဖို့အတွက်ဆိုလို့ရှိရင်မာတာပိတုဥပဋ္ဌာဏနဲ့ဒီအာရတိဝိရတိပါပါကိုနော်ရှန်တိန်ကလေးလောက်ရမှာပေါ့နော်ဒါကိုနှစ်ပါးယူရင်ဟိုဟာကိုတဘာယူဟိုဟာကိုနှစ်ပါးယူရင်ဒါကိုတဘာယူအဲ့တော့စတော်ကြီးကတော့သူကမာတာပိတုဥပဋ္ဌာဏကိုတဘာယူပြီးတော့အာရတိဝိရတိပါပါကိုသူကနှစ်ပါးယူလိုက်တယ် အဲ့တော့နှစ်ပါးပဲယူယူတစ်ပါးပဲယူယူဒါဒါဒါပဲဆိုတာကိုတော့နားလည်ရမယ်ပေါ့နော်အဲ့တော့ဘုန်းတို့ဒီကနေ့ပြောမှာအာရတိဝိရတိပါပါကိုပြောမယ်နော်အဲ့ဒီအာရတိဝိရတိပါပါကိုဆရာဘုရားကြီးကဘလို့အနက်ဒိဗေလေးပေးထားတော့နော်အာရတိဝိရတိဆိုတာအမှန်ကအာရတိဝိရတိတဲ့နော်ရွတ်ဆိုရတာကောင်းအောင်လို့ဘုန်းတို့ကြပြားဖွဲ့နည်းအရာပြောမယ်ဆိုရင်ကာယံတွေကြိုက်ဖို့နဘေးတွေကြားဖို့အဲ့လိုမျိုးပေါ့နော်ရွတ်လို့ကောင်းအောင်လို့ အာရတီဝိရတီလို့နော်စံခတ်တန်လေးနဲ့ထည့်ပြီးတော့ဟောထားတာပေါ့နော်ဒေဝဗုဒ္ဓနတ္တပါပါမကောင်းမှုမှာယာအာရတိစအကျဉ်စိတ်ဖြင့်ရှောင်ကျင်ခြင်းသည်၎င်းယာဝိရတိစအကျဉ်ကိုနှုတ်တို့ဖြင့်ရှောင်ကျင်ခြင်းသည်၎င်းတဲ့ဟောဆိုကြီးရဲ့ဘာသာပြန်ပုံလေးနော်အာရတိဆိုတာဘာတော့စိတ်နဲ့မကောင်းတာကိုမလုပ်ဖြစ်အောင်စိတ်ထဲမှာတော့မကောင်းတာမဖြစ်အောင်ရှောင်နော်ဝိရတိဆိုတာကြတော့တော့ဘာတော့ ကိုနဲ့နှုတ်နဲ့မလုံမိအောင်မပြောမိအောင်ရှောင်တာဟုတ်လားအဲ့တော့အဓိကတော့ဒီအာရတိနဲ့ဝိရတိရဲ့အဓိပ္ပာယ်လေးတွေကိုတက္ကရာထဲမှာအမျိုးမျိုးအဓိပ္ပာယ်ဖွင့်ပြတာရှိတယ်နောက်ထပ်အဓိပ္ပာယ်လေးတစ်မျိုးကနော်အာရတိဆိုတာတော့အဲဝေးစွာရှောင်တယ်မကောင်းမှုနဲ့အဝေးရက်နဲ့ရှောင်တယ်ဝိရတိဆိုတာကင်းအောင်ရှောင်တယ်အဓိပ္ပာယ်ကဘာမှသိပြီးတော့မထူးပါဘူးဟုတ်လား အာဆိုတဲ့စကားရဲ့ဝိဆိုတဲ့စကားရဲ့အဲ့ဒါကိုပါဠိဒီတရာနည်းရသူ့ကိုဥပဒရာဥပဒရာပုတ်တယ်လို့ဆိုတယ်သူကရှေ့ရနေအထူးပြုထားတဲ့စကလုံးလေးတွေပေါ့ဒါပေမဲ့ဘာမှတိတ်ပြီးတော့အရင်ကြီးကွာခြားတာတော့မရှိဘူးဒါကြောင့်ဘုန်းဘုန်းတို့ပေါင်းပြီးတော့ပြောပါမယ်နော်ဒါကိုခွဲခြားပြီးတော့မှတ်ချင်တယ်ဆိုရင် RD ဆိုတာဘာတော့စိတ်နဲ့မကောင်းမှုကိုရှောင်တာဝိတတိဆိုတာဘာတော့ကိုနှုတ်နဲ့မကောင်းမှုကိုရှောင်တာနှစ်ခုလုံးပေါင်းလိုက်ပြီဆိုတော့ဘာဖြစ်သွားတော့ပြည်စုံသွားတာပေါ့နော် အဲ့ဒါကိုတစ်မျိုးလေးမှတ်ခြင်းတယ်ဆိုရင်အာရတိဆိုတာအကုသိုလ်မကောင်းမှုကနေဝေးစွာရှောင်ခြင်းတယ်ဝိရတိဆိုတာအကုသိုလ်မကောင်းမှုကနေကင်းအောင်ရှောင်တယ်ဒီလိုလေးလည်းမှတ်ပါနော်ဆရာကြီးတကုံဥထုံးမြင့်ရဲ့အလိုရတော့ဘလို့တော့မတွေ့ခင်ကကြိုးပြီးတော့ရှောင်ထားတာအာရတိတွေ့လာတဲ့အခါမှာအထူးအားစိုက်ပြီးတော့မလွန်ကျူးမိအောင်ရှောင်တာဝိရတိဒါဘုဒ္ဓတလေးတွေပြောပြတာပါဟုတ်လားအဲ့တော့လူရင်းသားလေအောင်မှတ်ရမှာကမကောင်းမှုကိုကိုရောနှုတ်ရောစိတ်ရော သုံးပါးသလုံးနဲ့မပြုမိအောင်မပြောမိအောင်မတွေးမိအောင်ရှောင်ကျင်တာကိုအာရတိဝိရတိပါပါမင်္ဂလာလို့ဒီလိုမှတ်ရမယ်နော်တော့ဒီနေရာမှာဘုံဘုံတို့ဒီဝိရတိဆိုတဲ့မင်္ဂလာကိုဟိုသုံးမျိုးလောက်ဘုံဘုံတို့နားလည်ရမယ်ပေါ့သုံးမျိုးလောက်နားလည်ရမယ်အဲ့ဒါဘာလို့ဆိုတော့တမ္ပတ္တဝိရတိတမာရဏဝိရတိသမုတ်စေတဝိရတိလို့သုံးမျိုးနားလည်ရတမ္ပတ္တဝိရတိဆိုတာဘာပြောတာအောင်ဆိုတော့ ကြုံလာတဲ့အခါမှာလွန်ကျူးခွင့်ကြုံလာတဲ့အချိန်မှာမလွန်ကျူးဘဲနဲ့ရှောင်ကျင်လိုက်တာဆိုကြပါစို့တတ်ဖို့အခွင့်ကြုံလာတယ်ကိုကတတ်လက်တတ်နိုင်တယ်ဟိုဆိုကြပါစို့မွေတကောင်တွေ့တယ်မိုင်ဟုတ်လားအဲ့ဒီမွေကလည်းကိုကသူ့ကိုလည်းတတ်လို့လည်းရတယ်အဲ့ဒီလိုအနေထိုးမြတ်ကိုကမတတ်ဘဲနဲ့ရှောင်လိုက်တယ်ပေါ့ဒါကိုဘုံဘုံတို့တမ္ပတ္တဝိရတိလို့ခေါ်တယ်ဟုတ်လားတမာရဏဝိရတိဆိုတာကျတော့ तू ကစောက်တည်ထားတာတီလာစောက်တည်ထားလို့ရှောင်တာ ငါ၅ပါးသီလကိုထိမ့်မယ်ငါ၈ပါးသီလကိုထိမ့်မယ်စောက်တည်ထားတယ်စောက်တည်ပြီးတော့ तू ကရှောင်ကျင်တာအဲ့ဒါကိုတမာဒနာဝိရတိလို့ခေါ်တယ်ဟုတ်လားသမုတ်စေတာဝိရတိဆိုတာကမဲ့ညံဖူညံရသွားတယ်အရိယာဖြစ်သွားလို့လွန်ကျူးခြင်းစိတ်ကိုမရှိတော့အမြင့်ပြတ်မဲ့ညံဖြင့်ရှောင်ကျင်လိုက်တာအားဆိုင်စရာမလိုတော့သူအများကြီးအားဆိုင်ပြီးတော့အတိတူးညံတူကိုရသွားလို့နိဗ္ဗာန်ကိုမြင်သွားလို့အရိယာသူတော်စင်ဖြစ်သွားလို့ဒီမကောင်းမှုအကုသိုလ်တွေကို နော်ပြုကျင်စိတ်ပြောကျင်စိတ်ကိုသူ့မှာမရှိတော့ဘူးအကုန်လုံးကုန်ခန်းသွားဟုတ်လားသူကတော့အမြင့်မြတ်ဆုံးဝိရတိပေါ့နော်အဲ့ဒါကိုဘုံဘုံတို့ကျမ်းစာတွေထဲမှာဒီတမ္ပတ္တဝိရတိနော်ကြုံလာတဲ့အချိန်မှာမလွန်ကျူးမိအောင်လွန်ကျူးခွင့်လေးကြုံလာတယ်နော်များသောအားဖြင့်တော့လွန်ကျူးခွင့်ကြုံလာရင်ဘုံဘုံတို့ကလွန်ကျူးလိုက်ကြတာပဲများတယ်ပေါ့ဟုတ်လားလွန်ကျူးခွင့်မကြုံဘူးဆိုရင်တော့ဘုံဘုံတို့ကနော်ကောင်းကောင်းလေးနေနေသလိုပါပဲဟုတ်လား လုံကျူးခွင့်ကြုံလာပြီဆိုတော့မှနော်ကိုယ်စိတ်ထဲကဒီဟာရဲ့ပုံမှာနော်လွန်ကျူးလွန်စိတ်ဘလောက်ရှိလဲမရှိဘူးလဲထိမ့်သိမ့်လူစိတ်ဘလောက်ရှိလဲမရှိဘူးလဲဆိုတာတိုင်းတာခံလိုက်ရတယ်လို့ဖြစ်သွားတာဟုတ်လားအဲ့ဒါကိုဘုံဘုံတို့စာထဲမှာနော်ဒီမင်္ဂလာတရားကိုဖွင့်ပြတဲ့စာတွေထဲမှာနော်တီဟိုကျွန်းကအဖြစ်ပြက်လေးတွေကိုထည့်ပြီးတော့ရေးပြဩဆူလာစက္ကနမဟာစက္ကနဆိုညီကိုနှစ်ယောက်ရှိရဲ့တဲ့ အဲ့တော့ဒီနေ့တော့သူ့ရဲ့အမေကအကြီးအကျယ်မကျမ်းမာမှဖြစ်တယ်အဲ့တော့ဆေးဆရာခေါ်ပြီးတော့ဆေးကုတဲ့အခါကျတော့ဆေးဆရာဒီယောဂါကထဖို့ဆိုလို့ရှိရင်ယုံသားနဲ့ကုမာသားလည်းပျောက်နိုင်လိမ့်မယ်ဒါကြောင့်ယုံတကောင်ရအောင်ရှာလို့ခိုင်းတယ်အဲ့တော့ねအကူကြီးဖြစ်တဲ့လူကသူ့ရဲ့ညီလေးကိုယုံရှာခိုင်းတာပေါ့အဲ့ဒါနဲ့တောသွားပြီးတော့ယုံရှာတဲ့ခါကျတော့ယုံလေးတကောင်တွေ့တယ်အဲ့ဒါနဲ့သူလိုက်တော့ယုံကကြောက်အလန့်အနဲ့ပြေးတာຫນွေချိုးမှညှိပြီးတော့နေတာ အဲ့ဒါနဲ့သူဖမ်းမိယုံကလည်းအလွန်ကိုကြောက်နေတယ်များသောအားဖြင့်ယုံကအဲ့လိုဆိုရင်သေသွားသူသူကြောက်ပြီးတော့သေသွားတာပဲများတတ်တယ်နော်အဲ့ဒါနဲ့သူကယုံကိုမိတဲ့အခါကျတော့ယုံကလည်းတအားကြောက်နေတာလည်းတွေ့ရောသူစဉ်းစားမိတယ်ပေါ့အော်ငါအမေအသက်ရှင်ဖို့အတွက်ဒီယုံလေးကိုငါတတ်ရမယ်ဆိုရင်ငါမတရားဘူးဒီယုံကိုတတ်ဖို့လို့ပဲသူလိုက်ရှာခဲ့တာပဲအခုတတ်ဖို့လို့လည်းပဲအခွင့်အရေးကလည်းရနေပြီသူ့လက်ထဲမှာပဲဒီယုံရဲ့သေခြင်းရှင်ခြင်းကဟုတ်လား အဲ့ဒီလိုလွန်ကျူးခွင့်ကြုံနေပြီလွန်ကျူးဖို့အကြောင်းကလည်းခိုင်းလုံးနေပြီဒီယုံကိုတတ်မှမအေးရလဲအသက်ရှင်မယ်ပေါ့နော်ဒါပေမဲ့ဘလို့အကြောင်းတရားတွေပဲပြည့်စုံနေစေကမူနော်လွန်ကျူးဖို့အရန်သင့်ဘလို့ပဲဖြစ်နေစေကမူဒါကိုသူမလွန်ကျူးဘူးဆိုတော့သူရှောင်လိုက်တယ်ငါအမေအသက်ရှင်ဖို့အတွက်တော့ဒီယုံကိုငါမတတ်တော့ဘူးဟောသူကတမျိုးနော်အဲ့ဒါနဲ့ယုံလေးကိုလွတ်လိုက်တော့သူယုံလွတ်လိုက်တဲ့အချိန်တော့ယုံကဝန်တာအရာပြေးတာပေါ့အဲ့ဒါနဲ့သူအိမ်ပြန်လာတဲ့ခါကျတော့အကိုကယုံပဲမှာတော့လို့မေးတော့ သူယုံမတတ်ခဲ့ဘူးမိတော့မိခဲ့တယ်ပေါ့အဲ့ဒါနဲ့မအေးကိုလည်းပဲသူကအလွန်မှလည်းပဲနော်တနာရတဲ့အတွက်ကြောင့်အမေကိုကြည့်ပြီးတော့သူသစ္စာပြုတယ်တဲ့သူဟာတိတက်တဲ့အရွယ်ကစပြီးတော့နော်စေတနာနဲ့တိလျက်နဲ့သေစီလိုတဲ့စိတ်နဲ့ဘယ်တရားဝမှသူမတတ်ပါဘူးမတတ်ဘူးပေါ့ဒီမှန်တဲ့သစ္စာတကားကြောင့်နော်မိခင်မှာကပ်ရောက်နေတဲ့ယောဂဝေဒနာဇိုးဟာနော်ပပျောက်သွားပါစေလို့သစ္စာဆိုတယ်အဲ့ဒါမိရဲ့ယောဂတခါလဲပျောက်သွားတယ် အဲ့ဒါလေးကိုဘုံဘုံတို့စာထဲမှာတက်သေးပြတယ်နော်တမတံပတ္တဝိတ္တိဆိုတာအဲ့ဒါမျိုးကိုပြောတာလို့အဲ့ဒါဘုံဘုံကဒါလေးကိုပြောတဲ့အခါကျတော့ဘဇုအကြောင်းကိုလည်းသွားပြီးတော့အမှတ်ရတော့ဆိုတော့ဝိဒုဒဒုက္ခမိန်ကြီးအကြောင်းကိုလည်းသွားပြီးတော့အမှတ်ရတယ်နော်ဝိဒုဒဒုက္ခမိန်ကြီးဆိုတာဝိဒုဒဇတ်တော်တော်များများကြားဖို့ပါလေဟုတ်လားအလွန်ပညာရှိတဲ့ဘုရားလောင်းသူတော်ကောင်းကြီးပေါ့နော်အဲ့ဒါနောက်တော့ဘုံဘုံတို့ပုံနကဘလူကနော်ဣဒန္တတိ နော်ငကားမလေးနဲ့တွေ့တဲ့အခါမှာအလွန်ချစ်တဲ့အတွက်ကြောင့်ရကျင်ရကျင်တော့ဖေကိုတောင်းတော့ဖေကလည်းပဲနော်ဒီဣရန်တတိရဲ့မအေကဝိဝိရူဒရဲ့တရားကိုနာရတယ်လို့အိမ်မက်မက်အိမ်မက်မက်တဲ့အခါကျတော့ဒီဝိရူဒကိုငကားပြီကိုလာစေခြင်းနဲ့အဲ့ဒါကို तू ကရိုးရိုးမပြောဘဲနဲ့ဝိရူဒရဲ့နှလုံးသားကိုငါစားခြင်းတယ်လို့ပြောတာအမှန် तू ပြောတာဝိရူဒရဲ့တရားကိုနာခြင်းတယ်လို့ပြောတာအဲ့ဒါကိုငကားမင်းကြီးကလည်းပဲအတိဘယ်ကို ကောင်းကောင်းနားမလဲတဲ့အတွက်ကြောင့်မင်းငါသမီးကိုရကျင်တယ်ဆိုရင်ဝိတုဒ္ဓကိုတရားသဖြင့်ရအောင်ယူခဲ့ဝိတုဒ္ဓကိုတရားသဖြင့်ရအောင်ယူခဲ့အတင်းအကျပ်လည်းမဟုတ်မင်းတရားသဖြင့်ရအောင်ယူခဲ့ဆိုအဲ့ဒါနဲ့ပုံတကလူလင်ဟန်ဆောင်ပြီးတော့ဝိရုဒ္ဓကိုရဲ့အရှင်သခင်ကောရပြမင်းကြီးကသူကအလောင်းစားကျွေးအံကစားအလွန်မှသူကကျူးတယ်လောင်းကစားသမားကြီးပေါ့နော်အဲ့တော့လောင်းသားသမားကြိုက်အောင်ဆိုပြီးတော့သူကဘာလို့ဆိုနတ်မြင်းပြန်နဲ့အလွန်ကောင်းတဲ့ဗရမညာနတ်တို့ရဲ့ဗရမညာကိုယူသွားတာလူလင်ဟန်ဆောင်ပြီးတော့ အဲ့ဒါနဲ့မင်းကြီးနဲ့ကျွေရန်ကစားမယ်ဆိုမင်းကြီးကဒီလောကမှာ तू ဟာသူ့ကိုကျွေရန်ကစားနိုင်အောင်ကစားနိုင်တယ် तू ဘယ်သူမှမရှိဘူးလို့ तू ကယုံကြည်ထားတာသူ့ကိုစောင့်ရှောက်နေတဲ့နတ်သမီးကလည်းရှိတယ်ဒါကြောင့် तू ကကြီးအမြဲနိုင်တယ်ဒါပေမဲ့ဒီပုံပုံနကက तू ဟာဘလူးဟုတ်လား तू ကဒါဘလူးမှမသိဘူးဟုတ်လားအဲ့တော့ဒီသူ့ကိုစောင့်ရှောက်နေတဲ့နတ်သမီးကလည်းပဲဒီဘလူးကိုကြောက်ရတယ်ဒါလည်း तू ကမသိဘူးအဲ့တော့ तू ကနိုင်မယ်ဆိုပြီးတော့အဲ့လိုဆိုရင်သူ့ရဲ့လောင်းကြီးကဘာလဲဆိုတော့ဗရမ ्या ကိုပြတော့မင်းကြီးအလွန်ရခြင်း အဲ့လို့ဆိုရင်မင်းကြီးရဲ့လောင်ကြီးကဘာတော့မင်းကြီးရှုံရင်ဘာပေးမှာလဲဘာပြောဆိုတော့မိုက်မိုက်ကန်ကန်ပဲနော်ငါရဲ့တဲ့သူ့အသက်ပေါ့နော်ငါမိဖုရားရဲ့ငါထီနန်းရဲ့ဒီသုံးခုကလွဲလို့မင်းကြိုက်တာယူလို့ပြောအာဟောအလွန်ကြိုက်သွားတာပေါ့နော်သူရကျင်တာဝိဓုရကိုရကျင်လို့လာတယ်လေဟုတ်လားအဲ့ဒါနဲ့ကျူရန်ကစားတော့ဟာအစာပဲသူရှုံးမလို့ဖြစ်နေဘာလို့ရှုံးမလို့ဖြစ်တုံးဆိုဟောနတ်သမီးကထောက်ထောက်ကူပေးနေတာမင်းကြီးဘက်ကနေအဲ့ဒါကိုတေတော့ပုံနကမျက်စောင်းထိုးလိုက်တော့နတ်သမီးကလည်းလွင့်သွားတာပေါ့နော် အနောက်ချိန်ကျတော့ဥဒ္ဒရာနိုင်အဲပုံနကနိုင်ရောနိုင်တော့မင်းကြီးကလည်းအေးအေးဆေးပဲကြိုက်မင်းဘာရခြင်းတော့မင်းရခြင်းတော့တောင်းငါပေးမယ်ပေါ့ငါရှုံးပြီဝိဓုဒကိုပေးလို့တောင်းတာဟာအဲ့ဒီကျမှမျက်လုံးပြူသွားသူကဝိဓုဒကိုအမှတ်မရဘူးလေဟာငါဝိဓုဒကိုပေးလို့မရဘူးတဲ့ဝိဓုဒငါအဖေဆိုလဲဟုတ်တယ်ငါတိုင်းပြည်ကိုစောင့်ရှောက်နေတာမင်းဝိဓုဒကလွယ်လို့မင်းကြံတာကြိုက်တာတောင်းဟာမင်းကြီးစကားကိုတီးပါစေမင်းကြီးပဲစောတော်တုန်းကငါအသက်ရဲ့မိဖုရားရဲ့ထီနန်းစည်းတင်ရလွဲရင်မင်းကြိုက်တာတောင်း အခုဘာလို့မင်းကြီးကစကားကိုဖောက်လဲဖောက်ပြန်ပြောရတော့ဆိုတော့ဟာဝိဓုဒ္ဓငါမပိုင်ဘူးတဲ့ဒါကြောင့်ဝိဓုဒ္ဓငါပေးလို့မရဝိဓုဒ္ဓငါပစ္စည်းမဟုတ်အဲ့တော့ပုံနကလဲတယ်ဝိဓုဒ္ဓကိုမင်းကြီးပိုင်တယ်မပိုင်ဘူးဆိုတာကိုအဲ့ဒီဝိဓုဒ္ဓကိုပဲသွားပြီးတော့မင်းမယ်တဲ့ဝိဓုဒ္ဓဆုံးဖြတ်တဲ့အတိုင်းပဲဝိဓုဒ္ဓကတကယ်လို့သူ့ကိုမင်းကြီးပိုင်တယ်ဆိုရင်အဲ့ဒါကျွန်တော်မျိုးကယူသွားမှာဒါဝိဓုဒ္ဓဆုံးဖြတ်တဲ့အတိုင်းပဲဆိုအေးအဲ့လိုဆိုရင်သွားမေးကြမှာဆိုဝိဓုဒ္ဓကိုသွားမေးတာ ပွားမေတော်ဝိတုဒ္ဓသိတယ်ဘုရားလောင်းကဒါလူမဟုတ်ဘူးဟုတ်လားဒီလူနောက်လိုက်ရရင်တော့ तू သေရလိမ့်မယ်ဆိုတာသိတယ်ဒါပေမဲ့ तू မေးပြီဟိုကလည်းပဲချီးတုပ်ပြီးတော့မေးတာစကားပေါ့အမကြီးတဲ့တင်ဟာဝိရုဒ္ဓဆိုပြီးတော့တင်ရဲ့နာမည်နတ်ပြည်ထီတောင်ကြော်ကြားတယ်ပေါ့နော်အဲ့တော့ဝိရုဒ္ဓပညာရှိသူခမိန်သူတော်ကောင်းကြီးလို့နာမည်ကြီးတယ်အဲ့တော့တင်ရဲ့ဝိရုဒ္ဓဆိုတဲ့နာမည်ကရုံလီနာမည်လားအနုထနာမည်လားတဲ့ရုံလီဆိုတာက तू က နာမည်နဲ့လူနဲ့မလိုက်ဘူးပေါ့ဆိုရဆိုလိုတာမတ်ထေးလို့နာမည်မဲ့တာဒါပေမဲ့မွဲတာလည်းအလွန်ပဲဟောဒါကတော့ရုံလီနာမည်လို့ခေါ်ဟုတ်လားမောင်ချောဆိုမှဲ့တာဒါပေမဲ့ကြည့်လို့ကိုမရဘူးဆိုအဲ့ဒါဘာတော့ရုံလီနာမည်ခေါ်တော့နော်နာမည်နဲ့လူနဲ့တခြားစီဟုတ်လားအနုထနာမည်ဆိုတာအဲ့လိုမဟုတ်ဘူးနာမည်နဲ့လူနဲ့ကအန်ကြပါနော်မထေးဆိုရင်တကယ်ထေးတယ်မောင်ချောဆိုတကယ်ချောတယ်ပေါ့အဲ့ဒါ ဝိရုဒအမတ်ကြီးရဲ့နာမည်ဟာရုံလီနာမည်လားအနုထနာမည်လားလို့ဟာငါအနုထနာမည်ပါနာမည်နဲ့လူနဲ့အန်ကြပါအဲ့လိုဆိုရင်တမတမတ်ကြကြမှန်မှန်ကန်ကန်ပြောပါအမတ်ကြီးကိုဘယ်သူပိုင်လဲဟောအဲ့ဒီလိုမေးတဲ့အခါမှာဘုရားလောင်းစဉ်းစားပုံလေးအမတ်ကြီးကိုဘယင်ကြီးပိုင်တယ်ဆိုရင်ငါဒီလူလင်နောက်ကိုလိုက်ရတော့မှာဆိုတာဘုရားလောင်းကသိတယ်တကယ်လဲသူ့ကိုမင်းကြီးကပိုင်တာ ဒါပေမဲ့မင်းကြီးမပိုင်ဘူးလို့ तू ပြောမယ်ဆိုရင်နီလန်မောင်းများစွာနဲ့သူ့ကိုလှည့်စားပြီးတော့ तू ပြောနိုင်တယ်တဲ့သူ့ကိုလုံးဝတက်တေတက်ကာရခိုက်ခိုက်မာမာနဲ့နော် तू စောရကမတက်နိုင်အောင် तू ပြောနိုင်တယ်ဒါပေမဲ့ငါဟာတစ္ဆာလမ်းကြောင်းကိုလိုက်မယ်မှုသာဝါဒကိုငါမလွန်ကျူးဘူးဆိုလိုတာကလွန်ကျူးခွင့်ကြုံနေပြီနော်ဒါပေမဲ့ तू မလွန်ကျူးဘူးဒီလိန်ညာခြင်းဆိုတဲ့အလုပ်ကိုမလွန်ကျူးဘူးဟုတ်လားကျွန်လေးမျိုးရှိတယ်တဲ့ နော်ငွေဝယ်ကျွန်းနဲ့ငွေနဲ့ဝယ်ထားတာအိမ်ပေါက်ကျွန်းနဲ့ကျွန်းမျိုးကမွေးလို့ကျွန်းဖြစ်နေတာဟုတ်လားအလိုလျောက်လာခံတဲ့ကျွန်းနဲ့အဲ့ဒါဒီဘယ်လိုပြောမလို့ရှင်ပင်နေပါလေဒီလားအမှုထမ်းတယ်ဆိုတော့အဲ့ဒီကျွန်းမျိုးစားထဲမှာပါတယ်နောက်ပြီးတော့စစ်ပွဲနိုင်လို့နခေါ်လာကြတယ်သုံးပန်းကျွန်းနဲ့အဲ့ဒီကျွန်းလေးမျိုးထဲမှာငါဟာတတိယမြောက်အလိုလျောက်ကျွန်းခံတဲ့ကျွန်းမျိုးပဲဒါကြောင့်ငါ့ကိုမင်းကြီးပိုင်တယ်ပိုင်တယ်လို့လည်းပြောရဟိုကခေါ်သွားတာပဲလေအဲ့တော့ဘုံပြောရင်တာအဓိကပါတော့ တမ္ပတ္တဝိရတိနော်လွန်ကျူးခွင့်ကြုံလာတယ်ဒါပေမဲ့သူဘာတော့မလွန်ကျူးဘူးအဲ့ဒါပုံနကဇာလန်လေးကနည်းနည်းလေးတော့ဆုံးအောင်ပြောလိုက်မယ်တို့လိုတလန်ထားခဲ့ရင်တော့အောင့်တက်တက်ဖြစ်နေမှာဟုတ်လားသူ့ကိုတတ်ဖို့လို့ခေါ်တာပဲလေတရားသဖြင့်သူ तू မတတ်ဖဲနဲ့သူ့အလိုလိုတင်ရင် तू ကတရားတယ်ထင်းနေတာအမှန်ဟိုကနှလုံးသားရကျင်တယ်ဆိုတာတရားဓမ္မကိုရည်ညွှန်းပြီးတော့ပြောတာအဲ့ဒါနဲ့ तू ကသူ့အလိုလိုသိအောင်ဆိုပြီးတော့မြင်းရဲ့အမိရနဲ့ဆွဲခိုင်းပြီးတော့ तू ကကောင်းငင်ရနဲ့ပြန်လာပေါ့နော်မြင်းရနဲ့မြင်းပြန်ပေါ့ အဲ့ဒါတစ်ပင်တွေနဲ့တိုက်မိအောင်လုပ်တယ်တောင်ထွတ်တွေနဲ့တိုက်မိအောင်လုပ်တယ်ဘုရားလုံးကလည်းမကြောက်ဘူးဟုတ်လားနောက်ဆုံးချင်းသေးကြီးလိုဘလူးလိုမွေလိုအဲ့လိုအကြီးတွေနဲ့သူ့ကိုကြောက်လန့်ပြီးတော့နော်နှလုံးကွဲပြီးတော့တေအောင်လုပ်တယ်ဘလို့မှတတ်လို့မရအဲ့ဒီလိုနဲ့နောက်ပိုင်းကျတော့တရားဟောပြီးတော့နော်အဆင်ပြေသွားတယ်လို့ပဲပြောကြပါစို့ငကားပြေရောက်တော့အကုန်အဆင်ပြေသွားကြတယ်ပေါ့အဲ့တော့ပြောရင်ဒါပါတော့နော်ဝိဓုဒ္ဓဒုက္ခမေရဲ့စောင့်စည်းနိုင်မှုအဲ့ဒါပါတော့တမ္ပတ္တဝိရတိဟုတ်လား တမာဒါနဝိရဒီဆိုတာစောက်တည်ထားလို့ရှောင်တာနော်ဗုဒ္ဓဇတ်တို့ဘာလို့ပြောမယ်ဆိုရင်တော့ပြောကြကောင်းတာပေါ့နော်ဖရာလောင်ဗုဒ္ဓနတ်နဂါးပြည်မှာနော်ဥပုပ်တရင်စောင့်သုံးဖို့အတွက်အဆင်မပြေဘူးအာယုန်နေများလို့ဟုတ်လားအဲ့ဒါနဲ့လူပြည်လာပြီးတော့ဥပုံစောင့်တယ်ဒါစောက်တည်ထားတာရှစ်ပါးတည်လာစောက်တည်ထားတာအဲ့ဒီလိုစောက်တည်တော့ဘာတွေ့တော့အလံပဲဆရာနဲ့တွေ့တယ်ရော့ဗရမရော့နဂါဇလန်ပြောရရင်နော်အာရတိဝိရတိပါပါမင်္ဂလာလူရင်းမရောက်ဖဲနေမှာစိုးရတယ်ဟုတ်လား အလံမဲပုံသားနဲ့တွေ့တော့ဘာလို့တော့ဘန်းခံရတော့နော်အဲ့လိုဘန်းခံတော့သူ့ကိုအလံမဲပြအမျိုးမျိုးနှိပ်စက်တယ်မျက်စောင်းထိုးပြီးတော့ကြည်လိုက်ရင် ဖွဲပြလို့လွင့်သွားမှာသူ့မှာအဲ့ဒီအစွမ်းရှိတယ်စိတ်ကလည်းတူတယ်သူ့ကိုနှိပ်စက်နေပြီဆိုတော့ဒါမဲ့သူကစောင့်စည်းတယ်အေးတဲ့ငါတီလာစောက်တည်ထားတာဟုတ်လားဒါကြောင့်ဘလောက်ထိစောင့်သိဆိုငါမျက်စိကိုဖွင့်ကြည့်လိုက်လို့ရှိရင်ဒေါသဖြစ်တဲ့အချိန်နဲ့မြန်ကြည့်တဲ့အချိန်နဲ့မြန်တိုက်ဆိုင်သွားလို့ရှိရင်ဒီပုံသားပျက်စီးသွားလိမ့်မယ်ဆိုမျက်စိကိုမှိတ်ထားအေးတဲ့ ဒါမျိုးကိုပါခေါ်တော့တမာဒါနာဝိရတိစောက်တည်ပြီးတော့ရှောင်တာပေါ့နော်ဒါဝိရတိရဲ့ကွဲပြားပုံလေးကိုပြောတာနော် တွေ့ကြုံလာတဲ့ချိန်မှာရှောင်တယ်ပြပါတော့စောက်တည်ပြီးတော့ရှောင်တယ်ဟုတ်လားနောက်ဆုံးဝိရတိကသမုတ်စေတာဝိရတိဒါကအရိယာသူတော်စင်တို့ရဲ့မကောင်းမှုကိုရှောင်ကျင်တဲ့အနေအထားမျိုးသောတာပတိမေညာဘုံညာကိုရပြီဆိုတာနဲ့နော်သူတော်ဘာတက်ကိုတက်ချင်းအစရှိတဲ့၅ပါးတိလနော်ချုပ်ဖောက်ခြင်းဆိုတဲ့မကောင်းမှုကိုလုံးဝ နော်စောင့်ထိန်เสียမလိုဘဲနဲ့အလိုလေရောက်နော်နိယမအနေနဲ့သူကပါမြဲသွားပြီအသက်ဒီဟူသောအကြောင်းအကြောင်းတော့မှမဖောက်ဖြတ်တော့ဘူးနော်ဒါမျိုးကိုပါခေါ်တော့သမုတ်စေတာဝိရတိယန္တာဖြစ်သွားပြီဆိုရင်တော့စိတ်ထဲမှာတော့ဘလို့အကုသို့အညစ်အကြေးအပြစ်ပေးမှမရှိတော့ဘူးဟုတ်လားအဲ့ဒီလိုဆိုရင်တော့မင်္ဂလာကဘယ်ရောက်သွားပြီအထွတ်အထိပ်ရောက်သွားတာပေါ့နော်ဒါကြောင့်အာရတိဝိရတိပါပမင်္ဂလာကိုဘုန်းဘုန်းတို့အများကြီးနားလည်ဖို့လိုတယ်ဟုတ်လား မကောင်းမှုကိုသူ့အဆင့်နဲ့သူဘုံဘုံတို့မလုပ်နိုင်ဖို့လို့တော့ရှောင်နိုင်ဖို့လို့တယ်ကျုံလာရင်မလုပ်ဘူးဟဲ့ဟုတ်လားတကယ်လို့မကြုံဘူးဆိုရင်လည်းစောင့်စည်းတဲ့အနေအထားဖြင့်စောက်တည်ထားတဲ့အနေအထားနဲ့ရှောင်ကျင်ပဲကြုံကြုံမကြုံကြုံရှောင်ပဲပေါ့နော်နောက်ဆုံးတရားဓမ္မကိုစူးစမ်းအထုတ်ပြီးတော့နေတာဘာအတွက်ဘုံဘုံတို့ရှောင်ကျင်ဖို့စူးစမ်းရရောက်လဲလို့မင်းသမုတ်စေတာဝိရတိနဲ့ရှောင်ကျင်ဖို့စူးစမ်းရရောက်တယ်ဟုတ်တယ်မဟုတ်လားမဉ္ဇဉ်ဘုံညာရဖို့ဆိုတဲ့ရည်ရွယ်ချက်တန်တရားဝိဒုက္ခကလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက် ဒီမြင့်မြတ်တဲ့ရည်ရွယ်ချက်နဲ့နော်သတိပဋ္ဌာန်တရားမဂ္ဂင်၈ပါးအကျင့်တရားတွေကိုကျင့်မယ်ဆိုလို့ရှိရင်ဒါပါတော့သမုတ်စေတာဝိရတိအတွက်ဘုံဘုံတို့ဟာကြိုတင်ပြီးတော့စူးစမ်းအထုတ်နေတာလို့မဆိုနိုင်ဘူးလားဆိုနိုင်နေဒါကြောင့်တရားရှုမှတ်မှုနော်တစ်ချက်ဘုံဘုံတို့ကြိုးပမ်းလိုက်တိုင်းဒီအာရတိဝိရတိပပမင်္ဂလာကိုပြည့်စုံအောင်ကြိုးပမ်းအထုတ်ရမရောက်ဘူးလားရောက်တယ်အဲ့တော့ဒီမင်္ဂလာတရားတွေဘုံဘုံတို့အပြည့်စုံဆုံးဖြစ်ဖို့ဆိုလို့ရှိရင်အရိယာသူတော်စင်ဖြစ်မှအပြည့်စုံဆုံးဖြစ်သွားမှာပေါ့နော် ဟုတ်လားအဲ့လိုဆိုလို့ရှိရင်ဒီမကောင်းမှုတွေကိုပယ်ရှားဖို့ဆိုတဲ့ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ပြောเสียရအလွန်ကောင်းတဲ့ဆက်ဆက်ပြီးတော့တွေးเสียရလည်းအလွန်ကောင်းတဲ့တုတ်တန်တပုတ်ဘုံဘုံကကျန်တဲ့အချိန်မှာပြောရင်တာနော်အစားကဒီပြင်အကြောင်းတွေတိတ်မပြောတော့ဘဲနဲ့အဲ့ဒီတုတ်တန်ကိုပဲပြောလိုက်တော့မယ်လို့တောင်းအောင်မိတယ်ပေါ့အလွန်လဲကြိုက်တယ်ဒါပေမဲ့သူ့ကိုတခါမှ သူကြီးတက်တက်အဲ့ဒီတုတ်တန်ကြီးတက်တက်တခါမဟောဘူးအခုလည်းပဲဒီကြံတဲ့အချိန်လေးမှာအဲ့ဒါကိုဘုံဘုံတို့ပြည်စုံအောင်ဟောလို့မပြီးနိုင်ဘူးပေါ့နော်တုတ်တန်ကြီးကအလွန်မှလည်းရှည်လျားတယ်ပေါ့ဘာတုတ်တန်လဲဆိုတော့တန်လေခတုတ်တန်တဲ့မာစီဆိုတော့ဘုရားကြီးညာပေါင်းများစွာဟောပြီးတော့စာအုပ်နှစ်အုပ်ပထမတွဲဒုတိယတွဲဆိုပြီးတော့ရေးထုတ်တာရှိတယ်ဟုတ်လားအလွန်ကိုမှကောင်းတယ်ပေါ့နော်တန်လေခဆိုတာဘာတုံးဆိုတော့တန်လေခဆိုတာ လောဘဒေါသမောဟအစရှိတဲ့စိတ်ရဲ့အညစ်အကြေးတွေထူထဲနေတာကနေပြီးတော့ပါသွားအောင်ချစ်ထုတ်ပြစ်တာကိုတန်လေခလို့ခေါ်တာဟုတ်လားကြီးတွေထူနေတာကိုကြီးလေးနည်းနည်းလေးပဲကြံအောင်ပါသွားအောင်တဖြည်းဖြည်းနဲ့ပုတ်တိုက်ပြစ်လိုက်တယ်စပြီးကော်ဘက်နဲ့စပြစ်လိုက်တယ်ဓာတ်နဲ့လှီးပြစ်လိုက်တယ်အဲ့လိုပါသွားအောင်လုပ်တာကိုတန်လေခလို့ပြောတာပါသွားအောင်ချစ်ပြစ်တာနော်တန်လေခသုတ်တန်တဲ့အဲ့ဒီတန်လေခသုတ်တန်မှာမြတ်စွာဘုရားဒီမကောင်းမှုအကုသိုလ်တရားတွေကိုနော်ဘယ်နည်းနဲ့ရှောင်ကျင်မလဲ ဘယ်နည်းနဲ့ပါရသွားအောင်ကြိုးပမ်းအထုတ်မလဲဆိုတာနီလန်၅မျိုးပေးထားတယ်ဟုတ်လားအဲ့ဒီနီလန်၅မျိုးကိုပြီးတော့ဘုံဘုံအသေးစိတ်ကလေးပြောပြမယ်အခုလုံးလုံးစင်အဲ့ဒီသုတ်တံမှာမြတ်စွာဘုရားမကောင်းမှုကိလေသာတရားတွေကို40နဲ့4မျိုးတောင်ဟောထားတယ်အဲ့ဒါကိုဘုသူတ္တရစေခြင်းတချို့ကလွယ်လွယ်လေးတို့ကအကုသို့မရှိပါဘူးတို့မဲ့ဘာအကုသို့မှမရှိဘူးဟုတ်လားတက္ကမကြီးတွေဆိုလွယ်လွယ်လေးပြောကြတယ်နော်ဒီအကုသို့44မျိုးကိုသူတို့မကြားဘူးသေးလို့ပေါ့ ဟုတ်လားဒီအကုသိုလ်44မျိုးကိုကြားပွင့်အော်ငါငါဘဝအကုသိုလ်တွေနစ်နေတာပါလားလို့သိနိုင်လိမ့်မယ်ဟုတ်လားဟိုစိုးစိုးဝါးကြီးတွေမဟုတ်ပေမဲ့လို့အကုသိုလ်ကသူ့အဆင့်နဲ့သူပေါ့နော်ကို့မှာဘယ်အကုသိုလ်တွေမှာညှိနေလဲဘယ်အကုသိုလ်တွေကိုနစ်နေလဲဆိုတာကိုဒါတွေကဓမ္မဗဟုသုတရှိဖို့အလွန်တရာမှလိုအပ်တယ်ပေါ့ဟုတ်လားအဲ့ဒါမြတ်စွာဘုရားမကောင်းမှုအကုသိုလ်နော်44မျိုး ဟောတာ အဲ့ဒီသုတ်တန်ကြီးကိုပြောမယ်ဆိုရင်အလွန်မကိုလည်းရှည်လေရတယ်ဒါကြောင့်အသေးစိတ်ကိုတော့ဘလို့မှဘုန်းဘုန်းတို့ပြောဖို့ဖြစ်နိုင်ဘူးအဲ့ဒါမာရှိဆိုတော်ဘုရားကြီးရဲ့ညံတော်ကိုအမိပြုတ်ပြီးတော့နော်ဆရာကြီးကဆောင်းပုတ်ကလေးစီထားတယ်အဲ့ဒီဆောင်းပုတ်ကလေးကိုဘုန်းဘုန်းတို့ဒီမှာမှတ်တမ်းလေးလေးရအောင်ရွတ်ပြမယ်နော်မကောင်းမှုအကုသိုလ်ပယ်ရှားရမယ်ရှောင်ကျဉ်ရမယ်အကုသိုလ်တရားကြီး40နဲ့4မျိုးဝိဟိန္တာပါတာအဋ္ဌိဏနဲ့အပြမစရိယာမှုတာပိတု ဖရုတံမှာအဘိဗျာနဲ့ဆေဗျာမိစ္ဆဒဆင်တိုင်းပြ၍ထိနာဥရိစ္ဆာဝိသိကိစ္ဆာနဲ့ကောဒါပဟာန မခပလာအိတာမစ္စေတာထေမာယာအတိမာထံပဒုပဇနဲ့ပပမိတ်တော်ပမာတော်တပြတတ္တာမရှိ အဟိရိကနုတ္တပနဲ့တုတ္တနဲပိပြင်းဤတရမုဋ္ဌသစ္စာဒုပညာတာယူသီးစွာဟုကိလေသာဘေ44ကိုဝေဝေစွန့်စီညွန်ပြပေသည်တန်လေခတ်တုံမိန်ကွန်းတည်းတဲ့ ဒီဆောင်ပုဒ်ကလေးကိုရကြက်ထားရင်တော့ဒီကိလေသာအကုသိုလ်မကောင်းမှုတရား44မျိုးကိုဘုံဘုံတို့အလွယ်တကူမှတ်သားနိုင်မယ်ပေါ့နော်အဲ့တော့အဲ့ဒါဘာတွေတော့ဝိဟိတပါတအရိဏနဲ့ဆိုတာဝိဟိတဆိုတာ သူများကိုညှင်းဆဲတာသူများကိုစိတ်ဆင်းရဲအောင်ကိုယ်ဆင်းရဲအောင်အပြောနဲ့ညှင်းဆဲမယ်လက်နဲ့ညှင်းဆဲမယ်ရိုက်နှက်ပြီးတော့တတ်ဖြတ်ပြီးတော့အဆုံးစုံအဲ့ဒီထိပေါ့နော်အဲ့ဒီထိမဟုတ်တော့မှသူများစိတ်ဆင်းရဲအောင်ပြောမယ်ဆိုမယ်ဒါပါတော့ညှင်းဆဲတာ အကုသိုလ်အဲ့ဒီကစဟောတာဟုတ်လားလောကမှာတယောက်ကိုတယောက်စိတ်ဆင်းရဲအောင်မလုပ်ဖို့ကိုဆင်းရဲအောင်မလုပ်ဖို့ကဘလောက်အရေးကြီးလဲဆိုတာကိုတတိယစရာကောင်းတယ်ပေါ့နော်ဘယ်ကစဟောတာတော့ဝိဟိန္တာတရားစဟောဒီများကိုမဆင်းရဲစေရဦးတဲ့ဒါလေးကိုဘုံဘုံတို့တတိထားဖို့လိုတာပေါ့နော်စကားတစ်ခွန်းပြောလိုက်မယ်သူများများဆင်းရဲသွားမလားဆိုတာလေးကိုတွေးရမယ်ပေါ့ဟုတ်လားဝိဟိန္တာပါတတယ်ပါတဆိုတာပါဏတိပါတကိုပြောတာသူများတတ်တတ်ဟုတ်လားအဋ္ဌိဏဒါနဆိုတာသူတို့ကပစ္စည်းမတရားယူတာ အပြမစရိယဆိုတာမမြတ်သောမေထုံကျင့်ကိုကျင့်တာမှုတာဆိုတာလိညာပြောဆိုတာပိတုနာဝါစာဆိုတာဂုံစကားကိုပြောတာပထုတဝါစာကြံထမ်းတဲ့စကားတဖတ်ပလာပါပါတော့တိမ်ပြင်းတဲ့အနှစ်သာရကင်းမဲ့တဲ့တန်ဖိုးမဲ့စကားတွေပြောတာဟုတ်လားပြီးတော့အဘိဖြာနဲ့အဘိဇာဆိုတာသူများပစ္စည်းမတရားလိုချင်တာဗျာပါဒဆိုတာပါတော့မကျေနပ်တဲ့စိတ်တွေများနေတာစိတ်တိုင်းမကြတဲ့စိတ်တွေများနေတာဒေါသတွေနော်ဟုတ်လားအဲ့ဒါဘယ်နှပါးရှိသွားပြီတော့ 10ပါးရှိသွားပြီနော်ဝိညာဉ်ပါဒအရိဏနဲ့အပြမရှိရမှုသာပိတုဖရုတံပါအဘိဗျာနဲ့ဆိုတာ10ပါးရှိသွားပြီးတော့နောက်ထပ်10ပါးတပေါင်းနဲ့စတို့ကြီးကဒီထဲမှာတော့ထည့်မရဘူး10ပြာမိစ္ဆတ္ထစင်တိုင်းပြ၍တဲ့10ပြာမိစ္ဆတ္ထဆိုတာသူကမဂ်ခင်10ပါးကိုအရင်လေးနားလည်လိုက်မိစ္ဆာမဂ်ခင်10ပါးရှိတယ်တမာမဂ်ခင်10ပါးရှိတယ်ဟုတ်လားတမာဒိဋ္ဌိတမာသင်္ကပ္ပတမာဝါစာတမာကမ္မန္တတမာအာဇီဝတမာဝါယမတမာတတိတမာသမာဓိဒါကတမာမဂ်ခင်10ပါးပါနော် မိစ္ဆာမဂ်ခင်၈ပါးကြတော့ဘယ်လိုလာမလို့မိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝါစာမိစ္ဆာကမ္မန္တာမိစ္ဆာအာဇီဝမိစ္ဆာဝါယမမိစ္ဆာတတိမိစ္ဆာတမာတိလို့ရှင်မျိုးလာမယ်နော်အဲ့ဒီရှင်မျိုးကို10မျိုးဖြစ်သွားအောင် မိစ္ဆာညာနာ မိစ္ဆာဝိမု ക്തി လို့နောက်ထပ်2မျိုးထပ်တယ်မိစ္ဆာညာနာဆိုတာမှားယွင်းစွာနော်ဆင်ခြင်လိုက်တာတဲ့ပြီးတော့မိစ္ဆာဝိမု ക്തി ဆိုတာမှားယွင်းစွာလွတ်မြောက်သွားတာနော်ဟိုမိစ္ဆာညာနာဆိုတာမှားယွင်းစွာတိတဲ့သဘောလို့ပြောရမယ် နော်မိစ္ဆာဝိမု ക്തി မှားယွင်းစွာလွတ်မြောက်သွားကိုကိုကိုလွတ်မြောက်ပြီလို့ထင်နေတာပေါ့နော်ဟုတ်လားအဲ့ဒီအဲ့ဒီ10ပါးနဲ့စောစောက10ပါးနဲ့ပေါင်းတော့20ပြီးတော့ဘာလာမလို့ထိနာမိတ်တာတဲ့စိတ်ရဲ့ထိုင်ပိုင်းခြင်းနပြင်းရည်ခြင်း လေးကန်ခြင်းဥဒိစ္စတဲ့စိတ်ရဲ့ပြန့်လွင့်ခြင်းဝရှိကိစ္စအမှန်တရားတွေရဲ့ပုံမှန်ယုံမှန်တန်တရားဖြစ်တယ်နားလည်ရနော်ဒါတွေကိုဘုံဘုံတို့အကျဉ်းမြင်ပဲပြောမှာဟုတ်လားကောဒဆိုတာအမျက်ထွက်တယ်ဥပါဟာနာဆိုတာရံညိုးဖွဲ့တယ် မကျေနပ်နိုင်ဘူးဒီလူရဲ့ပုံမှာပြန်ပြီးတော့တုံ့ပြန်ခြင်းနေတာအခွင့်ကိုပဲချောင်းနေတာဟုတ်လားရန်ညိုးရှိတယ်မက္ခဆိုတော့သူများရဲ့ဂုံကျေးဇူးကိုအတိအမှန်မပြုတ်နိုင်ဘူးဒါအပြင်သူများရဲ့ဂုံကျေးဇူးကိုခြေဖြတ်ခြင်းတယ်ကိုယ့်ပုံမှာရှိနေတဲ့ကျေးဇူးတရားတွေကိုလည်းအတိအမှန်မပြုတ်ခြင်းဘူးကိုယ့်ပုံမှာရှိနေတဲ့ကျေးဇူးတရားတွေကိုလည်းခြေဖြတ်ခြင်းတယ်မဟုတ်ပါဘူးမရှိပါဘူးလို့ပြောခြင်းတယ်ဟုတ်လားကျေးဇူးကမ်းတဲ့သဘောလို့လည်းဆိုနိုင်တယ်ပေါ့ဟုတ်လားပြီးတော့ပါတော့ပလာတာတဲ့ နော်ဂုံကြီးတဲ့လူနဲ့ဖက်ပြန်ရင်ဂုံတူးဂုံပြန်စိတ်ပေါ့နော်လူတွေဆိုတာတယောက်နဲ့တယောက်ဘယ်တူမတော့ကိုယ့်ရဲ့နေတဲ့လူလည်းရှိတယ်ကိုယ့်ရဲ့မြင်တဲ့လူလည်းရှိတယ်အစသာရာရာပဲပိုင်ဆိုင်မှုရောနားလည်မှုရောစိတ်ကောင်းနှလုံးကောင်းထားပုံရင်ရောတူမလားမတူနော်မတူတာကိုဘုံဘုံတော့ပါတော့ပုထုဇဉ်စိတ်အရာတူခြင်းနဲ့တူခြင်းုံမြမကဘူးဘာလာသေးတော့ပါခြင်းသေးဟုတ်လားတာအောင်လှုပ်ထားမှတာမှာနော်ဟုတ်လားအဲအဲ့တော့သူတော်ကောင်းတွေနဲ့တွေ့လာတဲ့အခါမှာလည်းပဲတစ်ခါလေအကောင်းကပြိုင်ခြင်းသေးတယ်ဟုတ်လား သူ့အဆင့်နဲ့သူရှိနေတာတကယ်တမ်းကလေဟုတ်လားဒါကြောင့်အဲ့လိုဂုံတူးဂုံမြိုင်စိတ်ကိုလည်းဒီနေရာမှာနားလဲရမယ်ပြီးတော့ပါတော့အိတ်တာမနာလိုတဲ့သဘောမစ္စရိယဝန်တိုးတဲ့သဘောတာထေယဆိုတာကတော့နော်မရှိတဲ့ဂုံကို ရှိတယ်လို့ဟန်ဆောင်တာပိုက်ဆံမရှိဘဲနဲ့ရှိဟန်ဆောင်တယ်စာမတက်ဖက်နဲ့တက်ဟန်ဆောင်တယ်အကျင့်မကောင်းဘဲနဲ့ကျင့်ဟန်ဆောင်တယ်အဲ့ဒါပါခေါ်တော့တာထေယကို့မှာမရှိတဲ့ဂုံကို ရှိတယ်လို့သူများထင်အောင် ဟန်နဲ့နေတာဟန်တလုံးမန်တလုံးနဲ့နေတာအဲ့ဒါဘာခေါ်တော့တာထေယတဲ့တာထေယပြီးတော့မာယာတဲ့များသောဖြင့်မာယာတာထေယလို့တွဲဟောပါဒီမှာတော့တာထေယမာယာဟုတ်လားမာယာဆိုတာဘာတော့လှည့်စားတာသူကတာထေယနဲ့သူကဆန့်ကျင်ဘက်လေဆန့်ကျင်ဘက်ဆိုတာအကောင်းဘက်ကိုဆန့်ကျင်တော့တာမဟုတ်ဘူးသူကတာထေယကကို့မှာမရှိတဲ့ဂုံကို ရှိတဲ့ဟန်ဆောင်တာမာယာကရှိတဲ့အပြစ်ကို မရှိဟန်ဆောင်တာမကောင်းတာကိုဖုံးကျင်တာ ဟိုကမရှိတဲ့ကောင်းကွက်ကိုဖော်ခြင်းတာမရှိတာကိုဖော်ခြင်းနေတာတာထေရပုံမြန်ပန်းမလားမသိဘူးဟုတ်လားမာယာပါတော့ရှိတဲ့အပြစ်ကိုဖုံးခြင်းတာသူ့ဘောင်သူလည်းပန်းတာပဲရှိနေရာကြီးကိုမမြင်သေးခြင်းလို့ရမလားဖုံးတာတော့မရဘူးတော့ကြာကြာဖုံးလို့မရဘူးဟုတ်လားဟိုကလည်းမရှိဘဲနဲ့ဖော်တာဆိုတော့စားတဲ့အခါရှိမှမရှိတာကြီးဆိုတော့လိန်ရရင်ခဏပြီးတော့မရှိဘူးဆိုတာငုံငုံကြီးပေါ်လာဟုတ်လားနော်ဒါကြောင့်မာယာတာထေရအဲဒီမှာတော့တာထေရမာယာဟုတ်လားပြီးတော့ပါတယ်တော့ ထံမတယ်နော်ခက်ထန်တဲ့သဘောအဲ့ဒါကိုစတော်ကြီးကဒီမှာအယိုအသေးမပြုတ်နိုင်ရင်တဲ့တို့ပါဘူးသိပြီးတော့အတိပဲဟုတ်လားနော်အတိမာနနော်အလွန်မာနကြီးတယ်ဟုတ်လားပြီးတော့ဒုပ္ပဇတာဒုပ္ပဇဆိုတာဆုံးမခက်ပြောရခက်ဆိုရခက်နော်ကောင်းတာပြောရင်ပြန်ပြောနေတာနဲ့ပြီးနေတယ်သူဟာလိုက်နာဖို့မစင်စားဘူးကောင်းတဲ့စကားမကောင်းတဲ့စကားခွဲခြားပြီးတော့မသိဘူးအပြောခက်အဆိုခက်ကိုဒုပ္ပဇလို့ခေါ်နော်ပြီးတော့ဘာတော့ပါပမိတ်တတာရုံမာတဲ့မိတ်ဆွေရှိတယ် တမာဒကုသိုလ်တရားမှာမေ့တယ်တတိကင်းတယ်နော်အတ္တတတ္တာတယ်တရားတရားမရှိဘူးအာယိရိကတယ်နော်အကုသိုလ်တရားတွေပြုရမှာပြောရမှာတွေးရမှာမရှက်ဘူးအနုတ္တပအကုသိုလ်တရားတွေပြုရပြောရတွေးရမှာမကြောက်ဘူးအပတုတ္တတဲ့အကြအမြင်နဲတဲ့40ရှိသွားပြီဟုတ်လားပြီးတော့ဗါတော့ကောသစ္စာပြင်းရည်တယ်မௌထသစ္စာတတိလွတ်မြဲတမ်းတတိလက်လွတ်နေတယ်ဒုပညာတာနော်အနိစ္စဒုက္ခအနတ္တကိုနားမလဲဘူးပညာမရှိဘူး နော်တန်ဋိဋ္ဌိပရမာတတဲ့အယူသေးတယ်နော်တခုခုကိုစိတ်ထဲကထင်မိပြီမြင်မိပြီကိုယ်စိတ်ထဲအမှန်လို့ထင်မိရင်ဘယ်သူမှပြောလို့မရတော့အဲ့ဒါကိုအမြဲတမ်းသူကစုပ်ကင်ထားတော့လားနော်တဘာဝကြကြသူ့ဟာမှားနေပါတယ်လို့ပြောတာကိုလွတ်မချနိုင်ဘူးနော်ကိုဟာမကိုဆိုတော့အပြင်းထန်စုပ်ကင်ထားတာပေါ့နော်အလွန်ကြောက်စရာကောင်းတဲ့အကုသိုလ်တစ်မျိုးပေါ့အဲ့ဒါအကုသိုလ်တရားဘယ်နှမျိုးဟောတော့ဒီမှာ 44မျိုးတဲ့ဒါလေးကိုဘုံဘုံတို့မူရင်းလေးကိုဒါမှတ်ရမယ်ဘာလို့တုတ်တန်ကြီးကရှည်တုံးဆိုတော့စောတုံးကဘုံဘုံပြောရတယ်နော်ရှောင်းကျင်နီးငါးနီးလို့ဒါနားလည်လည်အောင်ပြောလိုက်တာဝါရငါးဝါရနဲ့မြတ်စွာဘုရားဟောတဝါရတဝါရကိုဒီ44မျိုးကိုတစ်ခုစီမြတ်စွာဘုရားဟောအလွန်စိတ်ရှည်တော်မူတယ်လို့လည်းပြောနိုင်တယ်လို့တတ္တဝါတွေရဲ့ပုံမှာအလွန်မှလည်းပဲကရုဏာအားကြီးတယ်လို့လည်းပြောနိုင်တယ် ပင်ပန်းနဲ့မပင်ပန်းမှုဆိုတာမြတ်စွာဘုရားမရေတွက်ဘူးတတ္တဝါတွေနားလည်ဖို့ပဲအဓိကထားပြီးတော့ဟောတယ်နော်အတိညာရဖို့အတွက်မြတ်စွာဘုရားဟောတာဟုတ်လားအဲ့ဒီတော့ဘုန်းဘုန်းတို့နောက်ထပ်9ဝါဒပြောကျင်တာအဓိကအဲ့ဒါကိုပြောကျင်တာဟုတ်လားဒီ44ပါးနည်းနည်းလေးဘုန်းဘုန်းတို့အချိန်ယူသွားတယ်ဟုတ်လားအဲ့တော့ဒီ44ပါးဘုန်းဘုန်းတို့တန်တာမှာမဖြစ်အောင်မြတ်စွာဘုရားဘယ်နည်းနဲ့ရှောင်ကျင်ခိုင်းလေတဲ့ဟုတ်လားအဲ့ဒါကိုပထမတန်လေခဝါဒ နော်ဒုတိယစိတ်တုပါဒဝါဒတတိယပရိကမဏဝါဒနော်စတုထာကဥပရိဘာကဝါဒပြင်စမကပရိနိဗ္ဗာန်ဝါဒတဲ့အဲ့ဒါလေးကိုဗမာလိုလေးဖုံဖုံတို့နည်းနည်းလေးပြောနော်တန်လေခဆိုတာငါဒီမကောင်းတဲ့အကုသိုလ်တွေကိုနည်းအောင် ခေါင်းမသွားအောင်ပါသွားအောင်ငါကျင့်မယ်လို့တွေးတာဟုတ်လားစိတ်တုပါဒဝါဒဆိုတာကအော်ကောင်းတာကိုလုပ်မယ်မကောင်းတာကိုရှောင်မယ်လို့စိတ်ကူးလိုက်တာနဲ့ကိုပဲ ကုသိုလ်ကောင်းမှုများဟာတကယ်မလုပ်ရသေးဘူးစိတ်ကူးတာနဲ့ကိုပဲမြင့်မြတ်လှပြီတကယ်လုပ်မယ်ဆိုရင်ဘယ်ပြောပွဲရရှိပါမလဲလို့စိတ်ကလေးစပြီးတော့လုပ်တော့မယ်လို့တွေးတာလေးကိုစားကောင်းလာပြီလို့စဉ်းစားပြီးတော့ဒီလေးတဲ့လေးမျိုးကိုရှောင်ဖို့ကြိုးစားတာအဲ့ဒါကိုစိတ်တုပ်ပါတာဝါတာခေါ်ဟုတ်လားပရိကမဏဝါဒဆိုတာလမ်းကြောင်းပြောင်းတာဒီလမ်းကြောင်းကြီးကမကောင်းဘူးဒီလမ်းကြောင်းတိုင်သွားလို့ရှိရင်သွားတော့မှလည်းဆင်းရဲမယ်ရောက်တဲ့ပန်းတွေကလည်းအန္တရာယ်ရှိဒါကြောင့်လမ်းကြောင်းပြောင်းမယ် ဒီ44လမ်းကြောင်းကတော့မကောင်းဘူးဓာတ်ရဲ့ဆန့်ကျင်ဘက်ကိုသွားမယ်ဆိုတော့ तू ကလမ်းကြောင်းပြောင်းဖို့ကြိုးစားတာဟုတ်လားအဲ့ဒါကိုပရိကမဏဝါဒခေါ်ဥပရိဘာကဝါဒဆိုတာ तू ကဒါကအဆင့်နှိမ့်နေဒီ44မျိုးကအဆင့်နှိမ့်နေဒါကိုရှောင်လိုက်မှစိတ်ကအဆင့်မြင့်သွားတာဒါဒါကိုရှောင်ပြီးတော့ကိုကိုကိုအဆင့်မြင့်အောင်လုပ်မယ်ဆိုတဲ့အတွေးနဲ့ရှောင်တာဟုတ်လားပရိနိဗ္ဗာန်ဝါဒဆိုတာဒီ44မျိုးကိုလွန်ကျူးနေရတာအဖြစ်လက်သင့်ခံနေရတာပူလောင်နေပင်ပန်းနေဒီ44မျိုးကို မဖြစ်အောင်လုံမတာနဲ့ငြိမ်းအေးမယ်လို့ပရိနိဗ္ဗာန်ဆိုတာငြိမ်းအေးတာချုပ်ငြိမ်းတာကိုပြောတာအဲ့ဒီဟာကိုပါခေါ်တော့ဝါရ၅မျိုးအဲ့ဒါလေးကိုဘုံဘုံတို့နည်းနည်းလေးအချိန်လေးလေးကြံနေသေးတယ်ပြောမယ်နော်ဟုတ်လားအချိန်လေးလေးကြံနေသေးတယ်ပထမဦးဆုံးမြတ်စွာဘုရားပါဟောတော့တန်လေခဝါဒဒီတုတ်တန်ကြီးကစုံနာနော်ရှင်သာရိပုတ္တရာရဲ့ညီရှင်စုံနာကိုမြတ်စွာဘုရားဟောတာဒါကြောင့်စုံနာလို့ခေါ်ခေါ်ပြီးတော့ဟောတဲ့စကားလေးကရှေ့ကနေပါနေတာ ဣဒာခောပနာဝောစုံတာတန်လေခောကရဏီယော ပရိဝိဟိန္တကဘောဟိတန္တိမယမိထအဝိဟိန္တကဘောဟိတာမာတိတန်လေခောကရဏီယောစုံတာတဲ့ကိုတန်တမှာဒီ44မျိုးသောတရားတွေမြတ်စွာဘုရားတော့တပါးချင်းဟောတာပေါ့နော်44မျိုးသောတရားတွေကိုငါပါသွားအောင်ကျင့်မယ်လို့စိတ်ကူးရမယ်ဘလို့စိတ်ကူးရမလို့ ပရိတဘာသူတို့သည်ဝိဟိတကညှင်းသေးကြကုန်သည်ဘိုဟိတန်တိဖြစ်ကြကုန်လက်တံအစ်ထသူတစ်ပါးတို့ညှင်းသေးကြကုန်သောအရာတို့၌မေယံငါတို့သည်အဝိဟိန္ဒကမညှင်းသေးကြကုန်သည်ဘဝိတာမဖြစ်ကြကုန်ဟန်ဣတိဤတို့တန်လေခောကရဏီယောကိလေသာတရားတွေကိုပါအောင်ကျင့်ရမေးတဲ့လောကလူသားအများစုဟာညှင်းသေးမှုမှာပဲမွေ့လျော်နေကြတယ်သူတို့စိတ်တူရင်စိတ်တူသူတို့ပဲပြောထည့်လိုက်တယ်မညှင်းသေးဘူးလို့သူတို့မှာခံယူချက်သိမ့်မရှိဘူးမညှင်းသေးဘူးဆိုတာကညှင်းသေးခြင်းသိမ့်မပေါက်သေးလို့ပဲသူတို့မညှင်းသေးသေးတာ အဲ့လိုပဲဖုံဖုံကပြောခြင်းတယ်ဟုတ်လားငါညှင်းသူများကိုမညှင်းစေပါဘူးကွာသူများကိုစိတ်မစင်းရဲခြင်းပါဘူးဆိုတဲ့ခံယူချက်ကအလွန်နေတယ်ဖုံဖုံကအခုသူများကိုမနှိပ်စက်ဖဲနဲ့နေတဲ့အခြေအနေပဲများပါတယ်အဲ့ဒါဘာလို့မနှိပ်စက်တာနှိပ်စက်ခြင်းသိမပေါက်သေးလို့ပေါ့နော်နှိပ်စက်ခြင်းသိပေါက်လာပြီဆိုတော့ရှောင်သေးလားမရှောင်တော့ဘူးနော်စိတ်တိုးလာပြီဆိုတော့ပြော့ထဲ့တာပဲလေဟုတ်တယ်မဟုတ်လားတကယ်လို့ချင်လာပြီစိတ်ကအကြီးကျယ်တိုးလာပြီဆိုရင်လည်းရိုက်ချင်လည်းရိုက်မှာပဲလေစောစောကောင်းတဲ့စိတ်တွေဘာဖြစ်သွားပြီတော့ပျောက်သွားတာပေါ့ဟုတ်လား ဒါကြောင့်မလို့လောကလူတွေဟာများသောအားဖြင့်ပါတော့ညှင်းဆဲမှုနဲ့ပဲနေတာဟုတ်လားအဲ့တော့သူတစ်ပါးတွေညှင်းဆဲကြတဲ့နေရာမှာငါဟာမညှင်းဆဲဘဲနဲ့နေမယ်လို့ကိလေသာကိုပါအောင်ကျင့်ရမယ်ကိလေသာဆိုတာဒီနေရာမှာညှင်းဆဲမှုကိုပဲကိလေသာလို့သုံးတယ်အဲ့ဒါ44ပါးနော်ပြောထားတာနော် သူများတွေကသူများတက်ကိုတတ်တယ်ငါသူများတက်ကိုမတတ်ဘူးသူများတွေကခိုးကြတယ်သူတို့ရခြင်းခိုးခြင်းတဲ့စိတ်ရှိရင်ခိုးခြင်းခိုးမှာပဲဒါပေမဲ့ငါကတော့မခိုးဘူး အာရတိဝိရိတိပါပမင်္ဂလာလေးနဲ့အလွန်မှကိုက်ညီတဲ့သုတ်တန်လို့မဆိုနိုင်ဘူးလားဒါကြောင့်စရိုကြီးကလည်းဒီသုတ်တန်လေးကိုအရေးအမြတ်ထည့်ပြီးတော့ရေးတယ်တပြေကန်စရိုကြီးကလည်းပဲဟုတ်လားအများကြီးပဲနော်44ပါကိုယ့်ကိုစုံအောင်တွေးဟုတ်လားဒီ44ပါ သူများဖြစ်နေကြတယ်ငါမှမဖြစ်အောင်လုပ်မယ်နော်အဲ့ဒါတွေကိုတစ်ခုချင်းပြောလို့ရှိရင်အလွန်ရတာရှိမယ်ဟုတ်လားဒါဟုတ်ပါခေါ်တော့တန်လေခဝါဒဟုတ်လားပရိဝိဟိန္တကဘဝိတန္တိမယမေထအဝိဟိန္တကဘဝိတာမာတိ တန်လေခောကရဏီယောသူများတွေနော်ဒီလိုတွေအကုသိုလ်တရားတွေနဲ့နေကြတဲ့နေမှာဒီအကုသိုလ်တရားတွေနဲ့ငါမနေဘူးလို့ကိလေသာပါအောင်ကိုကိုကိုကျင့်တယ်လေ့ကျင့်တယ်ပေါ့နော်ဒါကိုဘာခေါ်တော့တန်လေခဝါဒနောက်စိတ်တုပါဒဝါဒကျတော့မြတ်စွာဘုရားဘယ်လိုဟောတော့စိတ်တုပါဒံပိခောအဟံစုံတာကုသလေတုဓမ္မေတုဘဟုကာရံဝရမိကောပနဝါတော့ကာယေနဝါစာယအနုဝိဓိယနာတုတဲ့ငငယ်တုန်းကဒီဒီအပိုက်ကလေးကိုကြိုက်လွန်းလို့ကြက်ရတယ်ဘယ်တဲ့ပါလို့ပါမှန်းလည်းမသိဟုတ်လား နော်ဒီသုတ်တန်ထဲမှာပါတယ်အတိပ္ပယ်ပါပြောတော့စုံနာချစ်သားစုံနာတဲ့ကုသလေတုဓမ္မေတုကုသတရားတွေမှာစိတ်တုပ်ပါဒံပိနော်လုံးမယ်လို့စိတ်ဖြစ်ခါမျှဖြင့်လဲဘဟုကာရံဝရာမိအလွန်အကျိုးများလာပြီလို့အဟံငါတိဝရာမိဆိုတယ်တဲ့နော်ကောင်းမှုများဟာလုံးမယ်လို့စိတ်ကူးလေးပေါက်လိုက်တာနဲ့ကိုပဲအကျိုးများလာပြီတဲ့လုံးမယ်လို့စိတ်ကူးပေါက်လိုက်တာနဲ့ကိုပဲအဲ့ဒီစိတ်ကဘာဖြစ်သွားပြီတော့ကောင်းမှုဖြစ်သွားပြီဟုတ်လားထပ်ပြီးတော့ဘယ်လိုလေးပြောတာတော့ကောပနဝါတော့ကာယေနဝါစာယအနုဝိဒီယနာတု ကာယကံမြောက်ဝစီကံမြောက်လှုပ်လိုက်မယ်ပြောလိုက်မယ်ဆိုတော့ဘယ်ပြောပွဲရရှိတော့မလို့တဲ့အကျိုးရှိတာတွေကစိတ်ထဲမှာလှုပ်မယ်လို့ဖြစ်တာလေးနဲ့ကိုပဲအကျိုးများလာပြီတဲ့ဘ ഹു ကာရံဝရာမိဟုတ်လားအလွန်အကျိုးများတယ်လို့ငါပြောတယ်တဲ့တတ္တမကြီးစုံနာတယ်ဒါကြောင့်မလို့ခြေသားစုံနာပရိဝိဟိန္တကဗောဓိတန်တိမယမိထအဝိဟိန္တကဗောဓိတာမတိစိတ်တံဥပ္ပါရိတပ်ပံသူများတွေညှင်းဆဲကြတဲ့နေရာမှာညှင်းဆဲခွင့်ကြုံလာရင်သူများတွေကညှင်းဆဲနေကြတယ်ကိုလည်းပဲအဲ့လိုပဲနော်အဲ့ဒီလိုအနေအထားမျိုးကနေပြီးတော့ ညှင်းဆဲခွင့်ကြုံသည်ဖြစ်စေမကြုံသည်ဖြစ်စေငါမညှင်းဆဲဘူးဒီစိတ်ကလေးကိုဖြစ်စေရမယ်တဲ့စိတ်ကလေးမွေးရမယ်လို့ပြောတာအဲ့ဒီစိတ်ကလေးတွေရှိရမယ်ခုနကတော့44ပါအကုန်ထည့်ရမှာဒီထဲမှာနော်တက်ခွင့်ကြုံရင်သူများတတ်တယ်တက်ချင်စိတ်ပေါင်ရင်တတ်ချင်းလေးချဘိုးလေးတော့တတ်ချင်တတ်တာပဲလေဟုတ်လားသူများတွေဘလို့တတ်တာငါကတော့မတတ်ဘူးဒီလိုမျိုးပေါ့နော်အဲ့ဒါကိုဘလို့စိတ်ကလေးနဲ့ရှောင်းမှာတော့ကောင်းမှုမှာစိတ်ဖြစ်ခါမျှတဲ့ကိုမြင့်မြတ်လှပြီအကျိုးရှိလှပြီ ကာယကံမြောက်ဝစီကံမြောက်အကောင့်ထဲပေါ်နိုင်မယ်ဆိုရင်ပဲပြောပေါ်ရရှိပါမလဲအဲ့ဒီအတွေးနဲ့အကုသိုလ်တရားတွေကိလေသာတရားတွေကိုရှောင်ကျဉ်တာအဲ့ဒါကိုပါခေါ်တော့စိတ်တုပ္ပါဒဝါဒတဲ့နော်မထကုံတလီတို့အကြောင်းတွေပြောမှဆိုရင်အလွန်ပြောစရာကောင်းတာပေါ့နော်ဖះဖះကိုမြင်လို့ကြီးညိုစိတ်ကလေးဖြစ်တာနဲ့တောင်းနေတာနဲ့ပြေရောက်သွားဘဝတောက်လျှောက်ပြောင်းသွားဟုတ်လားအဲ့ဒါကိုဆိုလိုကြီးကဘလို့ထိထည့်ရေးထားတော့ဟိုဒီကောင်းတာကိုလုပ်မယ်ဆိုတဲ့စိတ်ကလေးဓမ္မစီဆိုကြီးထည့်ဟောတာပေါ့နော် ဒီစိတ်ကလေးကနေတကယ်တမ်းကစကြရတာပါတဲ့သူတော်ကောင်းကြီးတွေဖြစ်သွားတယ်နောက်ဆုံးယဟန္တာဖြစ်သွားတယ်နောက်ဆုံးဖះဖြစ်သွားတယ်ဗျာကဲဖះထဲမြင့်မြတ်တာတော့အထုတ်ထိတ်မရှိတော့ဘူးဟုတ်လားအဲ့ဒါတော့ဘယ်ကနေစတော့ငါကောင်းတာကိုလုပ်မယ်ဆိုတဲ့စိတ်ကနေဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်ကလေးကနေစတာပါတဲ့ဒါကြောင့်ကောင်းမှုကိုလုပ်မယ်ဆိုတဲ့စိတ်ကလေးရဲ့တန်ဖိုးဟာဖြတ်လို့မရအောင်ပထမဆုံးခြေလမ်းလေးလို့ဆိုနိုင်ရနော်ပထမဆုံးခြေလမ်းမှာမလှမ်းနိုင်သေးဘူးဆိုရင်ဒုတိယခြေလမ်းတတိယခြေလမ်းမမျှော်လင့်တဲ့အောင်လေပန်းတိုင်ရောက်ဖို့ဆိုတဲ့ဝေးကြီးပေါ့ ဟုတ်လားဘလို့ပဲပြောပြောဘုန်းတော်ကဘယ်ကနေစမှာတော့ပထမဆုံးခြေလမ်းကနေစမှာဟုတ်လားအဲ့ဒီခြေလမ်းရဲ့တန်ဖိုးကိုမြင်ရမယ်နော်ဒါစိတ်တုပါဒဝါဒနဲ့ပတ်သက်ပြီးတော့ဆက်ဆက်တာလေးကိုပြောပြတာဟုတ်လားစိတ်တုပါဒဝါဒပြီးတော့ဘာလာတော့နော်စိတ်တုပါဒဝါဒပြီးတော့ပရိက္ကမနဝါဒတဲ့ပရိက္ကမနဝါဒဆိုတာသူကလမ်းလွှဲတာဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဥပမာလေးနဲ့ပြောတာ စုံနာချစ်သားစုံနာတည်ရထားပြီးဥပမာပြရမယ်ဆိုရင်တဲ့ဝီသမောမကောအတ္တမငင်းညိုသောလမ်းသည်ရှိရ၏။ဟွာရှိတယ်ဆိုကြပါစို့။အင်ညောတပါသောသမောမကောညင်ညိုသောလမ်းသည်တတ္တပရိကမနာယထိုမငင်းညိုသောလမ်းကိုရှောင်လွှဲရန်အလွန်ကအတ္တတည်ရထားပြီးဖြစ်ရတဲ့ကဲ့သို့မကောင်းတဲ့လမ်းဆိုးတဲ့လမ်းကြီးတစ်လမ်းရှိတယ်။အဲ့ဒီလမ်းနဲ့အပြိုင်ပဲတစ်ဖက်မှာအလွန်ကောင်းတဲ့ညီညာတဲ့လမ်းတစ်လမ်းလည်းရှိ။အဲ့လိုဆိုရင်အဲ့ဒီကောင်းတဲ့လမ်းဟာဆိုးတဲ့လမ်းကိုရှောင်လွှဲဖို့အတွက် ညံရှိတဲ့လူဆိုရင်ဒီလန်းကအော်ဒီလန်းကမသွားတင်ဘူးဟိုလန်းသာသွားတင်တယ်လို့ရှောင်လွဲဖို့အတွက်ဟိုလန်းဟာရှိနေတယ်ဟုတ်လားနောက်ထပ်မြတ်စွာဘုရားဥမာတစ်ခုအဲ့ဒါဘာတုံးဆိုတော့စုံနာจิตသားစုံနာတေယထာဝပနာဥမာတနည်းပြောရမယ်ဆိုရင်ဝီသမန်တိဋ္ဌံအတ္တမညီညွတ်သောစိတ်ကံတစ်ခုသည်ရှိရ၏အဉ္ဉံတမန်တိဋ္ဌညီညွတ်သောအခြားစိတ်ကံသည်လေအတ္တပရိကမနာယထိုမညီညွတ်သောစိတ်ကံကိုရှောင်တွဲရန်အလွန်ကအတ္တတေယထာဖြစ်ရတဲ့ကဲ့သို့စိတ်ကံဆိုတာမြစ်တို့ဟုတ်လားပင်လယ်တို့ကမ်းဆက်တို့မှာ နော်တင်မိုးကြီးတွေလှေတွေစိုက်ဖို့အတွက်စိတ်ကန်းပုံမတော့အညာသားတွေဆိုတော့အဲ့ဒါကအရင်ကြီးခံစားလို့မရဘူးဒါပေမဲ့မြေကန်းမနေရလို့ဆိုရင်သိဟုတ်လားစိတ်ကန်းကမကောင်းဘူးဆိုရင်ဒီလှေတို့တင်မိုးတို့ကကရအလွန်ဆင်းရဲသွားပြီဟုတ်လားအန္တရာယ်လည်းရှိတယ်ပေါ့နော်အဲ့တော့မြတ်စွာဘုရားနှစ်ခုပေးတာနော်ဥမာဟုတ်လားလမ်းဆိုလမ်းကောင်းကတရွယ်စိတ်ကန်းဆိုစိတ်ကန်းကောင်းကတရွယ်အဲ့တော့လမ်းဆိုတာဘာလဲလမ်းဆိုတာရှောက်လမ်းတုံးမှာလည်းပဲနော်အကျိုးတရားမှုရှိတယ်လမ်းကောင်းရင်ရှောက်လို့လည်းကောင်းတယ်လမ်းဆိုရင်ရှောက်လို့လည်းဆိုတယ် နောက်အဓိပ္ပာယ်တစ်ခုကလမ်းကောင်းဟာပန်းတိုင်ကောင်းကိုဥတည်တယ်လမ်းဆိုးဟာပန်းတိုင်ဆိုးကိုဥတည်ဟောဒါလည်းမြင်ရမယ်ဟုတ်လားအဲ့တော့အကုသိုလ်ဆိုတာလမ်းဆိုးပဲကုသိုလ်ဆိုတာလမ်းကောင်းပဲအဲ့တော့အကုသိုလ်ဆိုတာလမ်းဆိုးဖြစ်တဲ့အတွက်ကြောင့်အကုသိုလ်ဖြစ်နေတဲ့အခိုက်အတန့်မှာလည်းပဲလမ်းဆိုးပေါ်မှာသွားနေရတယ်လို့စိတ်ဟာပင်ပန်းမှုဆင်းရဲမှုရှိတယ်ဘုံဘုံတို့ကအဲ့ဒီအလေးအကျင့်ကိုမပေဖြတ်နိုင်သေးလို့သာလေအကုသိုလ်လမ်းမှာပျော်ပျော်ကြီးရှောင်နေကြတာတကယ်တမ်းကသူဟာကုသိုလ်လမ်းကိုရှော့ရတာလောက်တတ်တာမှုအသင်ပြေမှုမရှိဘူး ဒါလမ်းလျှောက်တဲ့အချိန်မှာကိုပြောတာနော်ဘုံဘုံတို့လောဘဒေါသတွေနဲ့နေနေတာပဲလေကြည့်ကြည့်လောဘဒေါသမရှိဘဲနဲ့နော်ဟိုအမှန်လေးကိုသိပြီးတော့လောဘဒေါသငြိမ်းပြီးတော့နေတဲ့အချိန်ရောပုထုဇဉ်လည်းပုထုဇဉ်အလိုက်မရှိဘူးလားရှိတယ်အဲ့ဒီအနေအထားတစ်ခုဘုံဘုံတို့ရှင်းကြည့်မယ်ဆိုရင်လမ်းဆိုးလမ်းကောင်းဆိုတာအလွန်မှထင်ရှားဟုတ်လားဒါကရှောင်းလန်းနေတဲ့အချိန်မှာဖြစ်ပေါ်တဲ့ခံစားချက်ကိုပြောတာနော်ပန်းတိုင်အနေနဲ့ပြောရင်ကဘယ်လိုပြောမလို့အများကြီးကွာသွားပြီလေအကုသိုလ်ရဲ့ပန်းတိုင်ကအပေလေးပုံဖြစ်တယ်ကုသိုလ်ရဲ့ပန်းတိုင်ကဘာတော့ နိဗ္ဗာန်ပေါ့ဟုတ်လားဒါလမ်းအနေနဲ့ပြောတာစိတ်ကန်းအနေနဲ့ဘုံဘုံတို့ခန်းစားကြည့်စမ်းပါစိတ်ကန်းဆိုတာဘာတော့ကတ်ရခက်တယ်အန္တရာယ်ရှိတယ်တော့ဆိုးတဲ့စိတ်ကန်းအပြုတ်ကြပြီးတော့လည်းသေနိုင်တယ်လှေတွေသင်္ဘောတွေလည်းပေါက်ချင်လည်းပေါက်သွားနိုင်တယ်ချို့ကဆိုကတ်လို့ကိုမရအောင်အန္တရာယ်ကြီးလွန်းလို့ဟုတ်လားဒါမျိုးအကုသိုလ်ဆိုတာမကောင်းတဲ့စိတ်ကန်းကုသိုလ်ဆိုတာကောင်းတဲ့စိတ်ကန်းဒါကိုပြောတာနော်ဒါကြောင့်မြတ်စွာဘုရားဟုတ်လားဥပမာနှစ်မျိုးပေးတာ လမ်းကောင်းဟာလမ်းဆိုးအတွက်လမ်းဆိုးကနေရှောင်လွှဲဖို့အတွက်ဖြစ်တယ်လို့စိတ်ကန်းကောင်းဟာစိတ်ကန်းဆိုးကိုရှောင်လွှဲဖို့ဖြစ်တယ်လို့သောတော်တော်ကပြောခဲ့တဲ့44မျိုးသောအကုသိုလ်တရားတွေအဲ့ဒါရဲ့ဆန့်ကျင်ဘက်44မျိုးသောကုသိုလ်တရားတွေရှိအဲ့ဒီကုသိုလ်တရားကဘာလဲဆိုအဲ့ဒီ44မျိုးသောအကုသိုလ်တရားကိုရှောင်လိုက်တာကိုပြောတာသဘောပေါက်မလားမသိဘူးနော်အဲ့ဒါကိုရှောင်လိုက်တာကိုကစားလမ်းကောင်းပေါ်ရောက်သွား ဟုတ်လားလမ်းဆိုးကိုရှောင်လိုက်တာနဲ့လမ်းကောင်းပေါ်ရောက်သွားစိတ်ကန်းဆိုးကိုရှောင်လိုက်တာနဲ့စိတ်ကန်းကောင်းပေါ်ရောက်သွားတာတေချာလေးစဉ်းစားကြည့်နော်သူများအသက်သက်တယ်ဒါပါတော့လမ်းဆိုးအဲ့လို့ဆိုရင်သူများအသက်သက်ချင်းလမ်းဆိုးကနေဖုံဖုံတို့ရှောင်နေနေဆိုဘာလို့သူများအသက်ကို မတတ်ရဘူးဟုတ်လားတတ်နိုင်သေးတယ်ဆိုရင်ဘာလို့ဖို့လို့ကဲဆယ်အောင်မယ်ဟာဒီအထိသွားမယ်ဆိုရင်ပိုမကောင်းဘူးလားကောင်းတယ်နော် ဟုတ်လားဒါဒါဒါပါလဲဆိုတော့ပဋိကမနာဝါဒလို့အဲ့လိုခေါ်တယ်ဟုတ်လား လမ်းဆိုလမ်းကောင်းစိတ်ကန်းဆိုစိတ်ကန်းကောင်းဒါလေးတွေကိုခေါင်းထဲမှာထည့်ထားနေအလွန်ကောင်းတယ်နော်ဝါဒဘယ်နှမျိုးရှိပြီတော့သုံးမျိုးရှိသွားပြီတန်လေခဝါဒစိတ်တုပါဒဝါဒပရိကမဏဝါဒဟုတ်လားနောက်လေးခုမြောက်ကြတော့မြတ်စွာဘုရားဘယ်လိုဟောတော့နောက်လေးခုမြောက်ကဥပရိပါကဝါဒတဲ့ဥပရိပါကဝါဒဆိုတာဘုန်းဘုန်းတို့ခဏခဏပြောနေကြနော်တေယထာပိစုံနာရေကေစီအကုသလာဓမ္မတပ်ပေတိအဒောဘခင်ကမဏိယာ ရေကေစီကုသလာဓမ္မတပ်ပေတိဥပ္ပရိဘာဂင်ကမဏိယာစုံတာတဲ့ဥမာငါပြောမယ်တဲ့အကုသိုလ်တရားဆိုတာအောက်ကိုရောက်သွားစေတဲ့တဲ့တဘာဝတရားတဲ့အောက်ကိုဆွဲချမယ်ဆိုတဘာဝတရားကုသိုလ်တရားဆိုတာက အပေါ်မြင့်တင်မဲ့တဘာဝတရားဒါမျိုးဆိုဗျာဥမာပေးတာအဲ့လိုပဲတဲ့အခု44မျိုးသော အကုသိုလ်တရားတွေကအောက်ကိုဆွဲချမဲ့တရားတွေဟုတ်လားသူ့ကိုရှောင်လိုက်မယ်ဆိုရင်တော့အဲ့ဒါအပေါ်ကို မြင့်တင်ပေးမဲ့တရားကိုကျင့်သုံးရရောက်သွားတယ်ဟုတ်လားဒါမှဒီ44မျိုးကိုရှောင်မယ်အာရတိဝိတ္တိပါပမင်္ဂလာကိုဘုံဘုံတို့ပြည့်စုံအောင်လုပ်မယ်ဆိုရင်ကိုကိုကိုဘယ်လိုပြောမှာတော့ငါငါစိတ်ငါအဆင့်မြင့်မှဖြစ်မယ်ဒီမကောင်းမှုကအောက်ကျတဲ့တရားသူ့ကိုရှောင်လိုက်မှကိုယ်စိတ်ကအထက်ကိုအလိုလျောက်ရောက်သွားသူ့ကိုရှောင်လိုက်တာနဲ့ရောက်သွားမှာနော်သဘောပေါက်လားမသိဘူးနော်သူ့ကိုရှောင်လိုက်ရင်ရောက်သွားမယ်ဒါကိုရောစရိုကြီးကဘယ်လိုရေးတော့ အစင်းအတက်ဤနှစ်ချက်ကွက်ကွက်မြင်အောင်ကြည့်ဟုတ်လားအစင်းခေါ်ဆို အကုသိုလ်ကုသိုလ်အတက်သိတယ်အစင်းရဲကဆင်းရဲရအောက်ကြမိဟုသိတယ်အဲဘလောက်ကောင်းတော့နော်ဒါမျိုးတွေနှုတ်ထဲကိုအမြဲတမ်းထည့်ထားတဲ့နေဘယ်ချင်းရွတ်လိုက်ရွတ်လိုက်သူဟာလေးနဲ့တဲ့အတိဘယ်ကိုပေးနေတာဟုတ်လားအစင်းအတက်ဤနှစ်ချက်ကွက်ကွက်မြင်အောင်ကြည့်အစင်းသဘောအတက်သဘောလောကမှာရှိအစင်းခေါ်ဆိုအကုသိုလ်ကုသိုလ်အတက်သိအစင်းရဲကဆင်းရဲရအောက်ချမိဟုသိတယ်ဒီစကလုံးကတော့နော်အလွန်ကိုပဲ မျက်နှိုးစရာကောင်းတယ်အမှုပညာကလည်းမြောက်သေးတယ်အတိတ်ဘယ်ကလည်းကောင်းသေးတယ်ဟုတ်လားอืมအဲ့လိုမျိုးနော်အကုသိုလ်တရားတွေကိုရှောင်တာကိုဘယ်လိုသဘောထားမှာတော့အဆင့်နှိမ့်တဲ့နေရာကနေအဆင့်မြင့်တဲ့နေရာကိုသွားဖို့ကြိုးစားတာလို့အဲ့ဒီစိတ်နဲ့လောက်ရမယ်အဲ့ဒါကိုဘာခေါ်တော့ဥပရိဘာကဝါဒနော်အကျေပြောပြောရင်မဆုံးတော့ဘူးနော်40လေးမျိုးပြောရမယ်ဟုတ်လားသူများတွေညှင်းဆဲတဲ့နေရာမှာငါမညှင်းဆဲဘူးငါစိတ်ကိုအဆင့်မြင့်စေမယ်ဒီလိုသွားအဲ့လိုဟောတာနော်နောက်ဆုံးဝါဒဘာလဲတော့ ပြိနိဗ္ဗာန်ဝါဒတဲ့သူ့လည်းဥမာလေးနဲ့မြတ်စွာဘုရားပြောတာနော်ဘလို့ဥမာနဲ့ပြောလို့ဆိုတော့စုံနာချစ်သားစုံနာအတ္တနာမိမိကိုယ်တိုင်ပလိပပလိပံတော့ရှင်ဘွယ်ထဲ၌နှာခေါင်းထီအောင်နစ်မြုပ်နေသောသောထုပုဂ္ဂိုလ်သည်ပလိပံပလိပံနဲ့ရှင်ဘွယ်ထဲ၌နစ်မြုပ်နေသောပရံတိဘာသောသူကိုဝတ္တဆင်းသည့်ဥဒရိတတိတိကဲတင်နိုင်လိမ့်မည်ဆဲတင်နိုင်လိမ့်မည်ဟုသောအေတံဌာနဤအကြောင်းသည်နာဝိစတိမရှိကိုအရှင်ဘွယ်ထဲနဲ့တယ်ကိုဘေးမှာလည်းကိုလိုပဲရှင်ဘွယ်ထဲနှာခေါင်းထီအောင်နဲ့တယ် နစ်နေတဲ့အလူချင်းချင်းဘလို့မှမဆယ်နိုင်ဘူးတဲ့ဟုတ်လားစုံနာခြေသားစုံနာအတ္တနာမိမိကိုယ်တိုင်အပလိပံပလိပံတော့ရှင်ဘွယ်ထိုင်းနိုင်နော်မကြမနစ်ပါမှုတော့ထိုသောထိုသောသောသူသည်ပလိပံပလိပံနဲ့ရှင်ဘွယ်ထိုင်းနိုင်နစ်မြုပ်နေသောပရံတပါသောသူကိုဝတ္တစင်စေဥဒရိတ်တတိတိဆယ်တင်နိုင်လိမ့်မည်ဟုသောအေတံဌာနဤအကြောင်းဒီကဝိသတိရှိပြီနော်ကိုကကမ်းပေါ်မှာရောက်နေတယ်သူကရှင်ဘွယ်ထဲနစ်နေတယ်ဒါဆိုရင်တော့ဆယ်နိုင်မယ်ဝလုံးလေးပါလေးပေးကျိုးလေးပါလေးပြစ်ပေးလာခဲ့ဆယ်လို့ရတယ် ကိုကလည်းနစ်နေတယ်သူကလည်းနစ်နေတယ်ဘယ်လိုမှဆယ်လို့မရဘူးဒါပြောတာနော်နောက်ပြီးတော့ဗာပြောတော့စုံနာချစ်သားစုံနာအတ္တနာမိမိကိုယ်တိုင်အတ္တန်တော်မယင်ကြီးပါပဲအဝိနိတော်ကိုကျင်တရားကိုကိုယ်တိုင်မကျင့်သုံးရသေးပါပဲနော်အပရိနိဗ္ဗူတော်ကိုယ့်ရဲ့စိတ်ထဲမှာလောဘဒေါသမောဟအပူမီးတွေကိုမငြိမ့်သက်ရသေးပါပဲတော့ထိုထိုသောပုဂ္ဂိုလ်သည်ပရံတဘာသောသူကိုဝတ္တဆင်စစ်ဓမ္မတတိယင်ကြီးစေနိုင်လိမ့်မည်ဝိနည်းတတိတိခါသုံးပါကိုကျင်တရားကိုကျင့်သုံးစေနိုင်လိမ့်မည် ပြိနိဗ္ဗာပစ္စတိကိလေသာအပူဘေးကိုငြိမ်းအေးစေနိုင်လိမ့်မည်ဟုသောအေတံဌာနဤအကြောင်းသည်နာဝိသတိမရှိကိုကိုတိုင်းမရင်ကြည်ပဲနဲ့လောဘဒေါသမောဟတွေနဲ့ရိုင်းနေဘလို့နီးနဲ့မှသူများကိုအဲ့ဒါရင်ကြည်အောင် လုပ်လို့မရကိုတိုင်းမကျင့်သုံးပဲနဲ့သူများကိုကျင့်သုံးအောင်လုပ်လို့မရကိုတိုင်းမငြိမ်းအေးပဲနဲ့သူများကိုငြိမ်းအောင်လုပ်လို့မရဘူးတဲ့ကိုတိုင်းကျင့်သုံးပြီးမှကိုတိုင်းရင်ကြည်မှကိုတိုင်းငြိမ်းမှသူများကိုလည်းရင်ကြည်အောင်ငြိမ်းအောင်ကျင့်သုံးအောင်ပြုလုပ်လို့ရတာတဲ့အဲ့ဒါကိုစလိုကြီးက နော်အလွန်ဒီစတော်ကြီးရဲ့ညံပေါ့နော်သူကသူများစောရကတက်မဲ့ကိစ္စတွေကိုသူကိုယ်တိုင်စောရကတက်ပြီးတော့ပြန်ဖြေရှင်းပြအဲ့လိုဆိုလို့ရှိရင်ကိုယ်တိုင်မကျင့်မဲနဲ့သူများကိုဘုရားဟောတဲ့အကျင့်တွေကိုဟောတာရောမရှိဘူးလားရှိရလေအဲ့ဒါကိုကျင့်ပြီးတော့သူတို့မှာအတိတူးညံတူရကြတာရောမရှိဘူးလားရှိတယ်ကိုယ်တိုင်ကိလေသာမငြိမ်းသေးဘဲနဲ့ကိလေသာငြိမ်းချောင်းတရားမြတ်စွာဘုရားဟောထားတာကိုသိပြီးတော့သင်ယူပြီးတော့ဟောတယ်အဲ့ဒါကိုတစင်ကြားတယ်လို့လည်းမှန်တယ်သူ့အတွက်ကတော့အကျိုးကိုအလွန်ရှိတယ်အဲ့ဒီလူငြိမ်းအေးသွားတယ် ဒါပေမဲ့ဟောတဲ့လူကတော့သူကိုယ်တိုင်ကျင့်တာမရှိဘူးအဲ့လိုဆိုရင်နော်ဒီဒေသနာရဘလို့ပြောမှာတော့သူကတော့မကျင့်ဘူးဒါပေမဲ့သူပြောတဲ့စကားနားထောင်ပြီးတော့ဟိုလူကတော့ဘာဖြစ်သွားငြိမ်းအေးသွားတယ်ကောင်းသွားတယ်ယဉ်ကျေးသွားတယ်အဲ့ဒါဘလို့မှတ်ရမှာလဲဆိုရင်အဲ့ဒါသူတရားမဟုတ်ဘူးတဲ့အဲ့ဒါဖရာရဲ့တရားဖရာကြောင့်မလို့ယဉ်ကျေးသွားတာတဲ့ကျင့်သုံးတဲ့လူကလည်းဖရာကဒီလိုဟောတာဆိုလို့ဒါလည်းကျင့်သုံးတာကိုတကယ်တမ်းတွေးကြည့်မယ်ဆိုရင်လေလေဟုတ်လားဒီလိုလေးပြောတယ်ဟုတ်လား အဲ့ဒါကိုနောက်ကစကလုံးလေးထပ်ပေါ်ထည့်သေးတယ်အဲ့လိုကိုယ်တိုင်မကျင်ပဲနဲ့သူများကိုကျင်သုံးနိုင်တယ်ကိုယ်တိုင်မငင်းအေးပဲနဲ့သူများကိုငင်းအေးစေနိုင်တယ်ဆိုတာရှိလေနည်းနည်းပါပဲတဲ့ဆိုတော့ရအဲ့လိုလေးထည့်ဟောတယ်ဟုတ်လားအဲ့တော့ပြောရင်တာပါတော့ဒါဥပမာတွေပဲရှိသေးတယ်ဟုတ်လားကိုယ်တိုင်ရှင်ဘွယ်ထဲနစ်နေတဲ့လူတယောက်ကရှင်ဘွယ်ထဲနစ်နေတဲ့လူကိုမဆယ်နိုင်ဘူးရှင်ဘွယ်ဆိုတာကာမဂုဏ်ကိုရည်ရွယ်တာလို့ဆိုပါတယ်ဟုတ်လားကိုယ်တိုင်မယင်ကြည်ပဲနဲ့မကျင့်သုံးပဲနဲ့မငင်းအေးပဲနဲ့သူများကိုယင်ကြည်အောင်ကျင့်သုံးနိုင်အောင်ငင်းအေးအောင်မလုပ်နိုင်ဘူးဒီအတိုင်းပဲတဲ့ ပြောချင်တာက तू ကဒါကိုအဓိကပြောချင်တာမဟုတ်ဘူးမြတ်စွာဘုရားဘာကိုပြောချင်တာတော့ညှင်းဆဲတယ်ဆိုတာကြီးကမငြင်းအေးတဲ့တရားကြီးအဲ့ဒီညှင်းဆဲမှုဆိုတဲ့မငြင်းအေးတဲ့တရားကိုညှင်းဆဲမှုဆိုတဲ့မငြင်းအေးတဲ့တရားနဲ့ငြင်းအေးသွားအောင်လုပ်လို့မရဘူးတဲ့မညှင်းဆဲမှုနဲ့သာလျှင်ညှင်းဆဲမှုဆိုတဲ့မီးတော့ကိုညှိမ့်လို့ရတယ်သေချာနားထောင်နော်မီးနဲ့မီးကိုညှိမ့်လို့မရဘူးမီးနဲ့ရေနဲ့သာလည်းမီးကိုညှိမ့်လို့ရဟုတ်လား ဟိုဘုံမတို့အညေကြီးတစ်ခုပေးလာတယ်ရွှွန့်နေပေးလာတယ်အဲ့ဒီရွှွန့်တွေကိုပြောင်းတော့ရွှွန့်နေနဲ့ထပ်ဆေးလို့ရွှွန့်နေပြောင်းမသွားဘူးပို့ပြီးတော့ပဲပေးသွားမှာပဲရှိဟုတ်လားအဲ့လိုပဲဒီဘုံဘုံတို့အကုသို့ခုနကတော့ဘယ်နှမျိုးဟောတာတော့44မျိုးအဲ့ဒီ44မျိုးကိုဘုံဘုံတို့အကုသို့မီးလို့ပူလောင်စေတတ်တဲ့တရားတွေအညစ်အကြေးတွေလို့မြင်ကြည့်လိုက်အဲ့ဒီမီးကိုညှိမ့်ဖို့ဘယ်လိုညှိမ့်မလို့အဲ့ဒီအညစ်အကြေးကိုပြောင်းဆေးဖို့ဘယ်လိုဆေးမလို့ အဲ့ဓာတွေကိုကျင့်သုံးခြင်းအဖြစ်တော့အဲ့ဓာတွေဟာငြိမ့်မသွားဘူးအဲ့ဓာတွေဟာမှတ်မသွားဘူးဟုတ်လားသူများအသက်သက်မယ်နောက်တစ်ခါသူများအသက်သက်မယ်နောက်တစ်ခါသူများအသက်သက်ခြင်းဟာအရင်သူများအသက်သက်ခဲ့တာကိုပြောင်းသွားတယ်လို့ရှိမလားပိုးရအပြည့်ကြီးသွားတာပဲရှိအဲ့တော့ဘာတော့သူပြောနေတာကရှောင်ကျင်မှုဖြင့်သာလင်ဒီအပြစ်တွေကိုငြိမ့်အေးစေမယ်ဒီအပြစ်တွေကိုဆေးကြောရမယ်ဒါကိုပြောတာနော်အဲ့တော့ဘုံဘုံတို့မှာစောစောတုန်းကအကုသိုလ်ကိလေသာတရား44မျိုးပြန်တွေးကြည့်အများကြီးပဲဒါပြောခဲ့တယ်ဟုတ်လား အဲ့ဒီဥစ္စာတွေမပေရသေးဘူးရှိနေအဲ့ဒါတွေကစိတ်ကိုပူစေတယ်လောင်စေတယ်စိတ်ကိုညှဉ်းနှွမ်းစေတဲ့အရာတွေပေါ့ဟုတ်လားအဲ့ဒီဥစ္စာတွေကိုဘုံဘုံတို့ကပူမှန်းသိလို့ကင်ငိမ့်ကျင်တယ်ညှဉ်းမှန်းသိလို့တန့်ကျင်တယ်ဘယ်လိုလုပ်မလို့အဲ့ဒါတွေကိုရှောင်ဖို့ပဲရှိတယ်ရှောင်ကျင်ခြင်းစီပင်လျင်အဲ့ဒီမီးကိုငိမ့်တက်ခြင်းပဲအဲ့ဒီအညစ်အကြေးကိုစေကြောခြင်းပဲဒါကိုပြောတာဟုတ်လားခုနကတော့ဥမာပေးတာနော်ရှင်ပေါ်တဲ့နေတဲ့လူကရှင်ပေါ်တဲ့လူကိုမဆယ်နိုင်ဘူး ကိုမကျင်ပဲနဲ့သူများကိုကျင့်အောင်လုပ်လို့မရဘူးကိုမငြိမ်းအေးပဲနဲ့သူများကိုငြိမ်းအေးလို့မရဘူးဆိုတာဘာပြောတာတော့ဥပမာပေးတာတကယ်တမ်းပြောချင်တာဘာကိုပြောချင်တာတော့အကုသိုလ်ဖြင့်အကုသိုလ်ကိုဆေးကြောလို့မရဘူးအကုသိုလ်ကိုရှောင်ကျင်ခြင်းဖြင့်သာလည်းအကုသိုလ်ကိုဆေးကြောလို့ရတယ်အလွန်နားလေစေရင်တော့ဘုံကလည်းပြောတာအားပါနေဟုတ်လားနော်တေချာစဉ်းစားတော့ဒီဥစ္စာ ဟုတ်လားမီးနဲ့မီးကိုငြိမ်းလို့မရဘူးအညစ်အကြေးနဲ့အညစ်အကြေးကိုဆေးလို့မရဟုတ်လားအဲ့ဒါပါတော့ ပြိနိဗ္ဗာန်ဝါဒတဲ့ဟုတ်လားဒါကြောင့်မလို့သူများတွေညှင်းဆဲတဲ့နေရာမှာငါမညှင်းဆဲဘူးဆိုတဲ့စိတ်နဲ့နော်ကျင့်သုံးနေတာနော်ဘလို့အတွေးလေးထည့်ပေးရမှာတော့ဩငါမိငါငါငြိမ်းမှဖြစ်မယ်ဟုတ်လားနော်မညှင်းဆဲမှုဖြင့်ညှင်းဆဲမှုမိတော့ကိုညှိမ့်တတ်ဟုတ်လားမလိုခြင်းမှုဖြင့်လိုခြင်းမှုမိတော့ကိုညှိမ့်တတ်ဒီထိသွားရမယ်နော်အများကြီးပဲဟုတ်လားလုံလဝရိယရှိမှုဖြင့်ပြင်းရမှုမိတော့ကိုညှိမ့်တတ်လုံလဝရိယ ရေစင်ဖြင့်ပြင်းမှုအညစ်အကြေးကိုဆေးကြောမယ်အများကြီးချက်ပြီးတော့တွေးမယ်ဆိုရင်အရသာမရှိဘူးလားရှိနိုင်တယ်အဲ့ဒါပါတော့ပြိဋိနိဗ္ဗာန်ဝါဒတဲ့ကဲပြောနေတာလေးတွေပြီးသွားပြီအချိန်ရလည်းပဲဘယ်လောက်ရှိသွားတနာရီနည်းနည်းတော့ကြောသွားပြီထင်တယ်သောတော်တော်မှာဘုံဘုံတို့တီလာယူကြသေးတာလေတရားဟောတာတရားကြီးရဲ့တက်တက်ကိုတနာရီနည်းနည်းလေးတော့ပို့တော့မယ်နော်အဲ့ဒါဘုံဘုံတို့ဒီပါအာရတိဝိရတိပါပမင်္ဂလာနဲ့အလွန်မှလိုက်ဖက်တဲ့သုတ်တန်တပုတ်ပေါ့နော်ဗာသုတ်တန်တော့ တန်လေခသုတ်တံဟုတ်လားတန်လေခရဲ့အဓိပ္ပာယ်လေးကိုတော့နော်ဏိကုံးကြုံလေးစွစွမြင်းမြင်းလေးတော့မှတ်စေခြင်းတယ်ဟုတ်လားလောဘဒေါသမောဟကိုပါသွားစေတဲ့နော်ချစ်ထုတ်ပြစ်တဲ့သဘောကိုပါခေါ်တော့တန်လေခအဲ့ဒါမျိုးဆိုပါဗျာနီးဘယ်နှမျိုးပေးတော့ငါးနီးဟုတ်လားနီးငါးနီးချစ်ထုတ်ရမယ့်ကိလေသာတရားကိုကျတော့ဘယ်နှမျိုးဟောတော့44မျိုး44မျိုးသော အကုသိုလ်တရားကိုနော်ဝါရ9မျိုးတည်းဟူသော နီလန်းနဲ့ပါလျက်သွားအောင် လုပ်ရမယ်အဲ့ဒါဏိကုံးချုပ်မြတ်စွာဘုရားဒါသစ်ပင်ရင်ပဲဒါစိတ်ညင်ရပဲဒီနေရာကိုချင်းကပ်ပေါ်သင်တို့လှုပ်ကြနော်သင်တို့ရဲ့ဆရာငါဟာနော်ပြောစရာရှိတာကိုပြောပြီးပြီးနောင်ကြမှာနောင်တမရစေနဲ့ဆိုတဲ့စကားလေးနဲ့အဆုံးသတ်သွားတယ်အဲ့ဒီသုတ်တံဟုတ်လားအဲ့ဒါဘုန်းဘုန်းတို့ဒီကနေ့အာရတိဝိရတိပါပံနော်ဒီမင်္ဂလာတရား16ညမြောက်နော်အဲ့တော့မကောင်းမှုတွေကိုရှောင်ပြီးတော့တနည်းအားဖြင့်မကောင်းမှုအပူမီးတောက်တွေကိုမကောင်းမှုကိုရှောင်ကျင်ခြင်းဆိုတဲ့ရည်စင်ဖြင့်နော်နှိမ့်သက်နိုင်ကြတယ် နှစ်စစ်မှန်တဲ့ငြိမ်းချမ်းမှုရှိကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ညကြိုးပမ်းအထောက်ကြရတော့ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့အစွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မညံပုညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရာစေကုန်တော်ဟုပတ္တနာအောင်စုပြုကြဂုံရာတတိ